မိတို့ဒီနေ့2022ခုနှစ်အောက်တိုဘာလ29ရက်စနေနေ့ညနေပိုင်းသဘောတရားရေးအပိုင်း305ညနေပဲသဘောတရားရေးအပိုင်းအနေနဲ့သုံးချခြင်းလမ်းမြတ်ပဒအပိုင်း36ဒီနေ့အာဒုဏပစ္စည်းအပိုင်း3အာဒုဏပစ္စည်းကြောင်းပဲဆက်လက်ပြောရမှာပေါ့နော်ဘယ်ရမဆိုအာဒုဏဆိုဖမ်းမှန်ထပ်ထပ်လောက်တဲ့သဘောပါပဲ ဘာပဲဖြစ်ဖြစ်ပေါ့အမြဲမပြတ်စာပေပဲကြည်ပေါ့ကိုရတာတရားတွေအမြဲမပြတ်ရွတ်ဆိုနေပို့ပြီးတော့အကောင်းလာဥမာနမောတတ္တတို့ဘာလို့ရွတ်ဆိုနေကြည့်နမောတတ္တအမြဲမပြတ်ရွတ်ဆိုနေသီလပေးနေသီလပေးနေကြာနေဟုတ်လားမှားတယ်မရှိတော့ခေါပေါများစွာရွတ်နော်ဒီလိုနမောတတ္တ ကောင်းပေါင်းများစွာရွတ်ဆိုနေလို့ဘယ်ချိန်မဲ့ရွတ်ရွတ်ဟုတ်လားနမောတတ္တလို့ဘယ်တော့မှမမှားလို့ဘုရားဘာသာမှန်လို့ချင်းအဲပြီးတော့လေဘုရားဒီနေချိန်ခါလာပေါ့လေကိုယ်နိုင်ငံမှာကဘေးမျိုးမျိုးအန္တရာယ်မျိုးမျိုးတွေကြာရောက်နေတော့ဒီနမောတတ္တကိုမလေးမဆိုရင်တိုက်တဲ့ဆရာတော်ဆရာတော်ဥရဇာဓမ္မကတော့တရားကို ခေါက်တစ်ထောင်တော့ရွတ်ဖတ်ဖို့ဆိုခိုင်းပါတယ် အဲတော့ကိုယ်အိမ်မှာဆိုရင်အဲ့လိုခေါက်တစ်ထောင်လုံးရုပ်ဖတ်ပူဇော်ပေါ့အဲဒီခရီးသွားတဲ့အခါလည်းမပြတ်ရုပ်ဖတ်ပူဇော်နေလေကောင်းပါတယ်သွားရလာတဲ့အခါလည်းသမောတတရွတ်သွားမယ်ပြီးတော့ကိုယ်ရင်ကိုယ်မှနေရင်ကိုယ်เจ้าကိုယ်မှနေရင်လည်းပဲတရတရခေါက်တစ်ထောင်ပေါ့လေဒါမျိုးရုပ်ဖတ်ပူဇော်စေချင်ပါတယ်နော် အဲ့လိုယူပပုံစောနေအလေးကျင့်ရလာအလေးကျင့်ရလာရင်ဒီအာသေဝနာပစ္စည်းဖြစ်သွားတော့ဒီအာသေဝနာပစ္စည်းနဲ့ပတ်သက်ပြီးတော့ခွန်ကြီးတို့ထကရာမှာကြတော့ဗာပြောတာလဲဆိုနန္ဒရာနံပကုဏဘာဝတာယဥပကာရကောဒီအဆုံးနာလေးမှာရေးထားတယ်နော်မတ်စုလည်းပေးထားပါဆုံးနာလေးဒီမတ်စုလေးအဆုံးကိုကြော်ကြည့်တော့ဆုံးနာလေးဒီထကရာပြောတဲ့စကားလေးပေါ့ စုံနာလေးမဆူရီယာတို့ဟောရတဲ့အဲ့ဒီမှာနော်တရားကအထက်ကပြောတဲ့စကားအနန္တရာကုဏနံဟုတ်လားအနန္တရာကုဏနံမို့အနန္တရာနံကုဏလေးဖြုတ်လိုက်အနန္တရာနံအနံရာကောက်အနန္တရာနံကုဏဖြုတ်လိုက်အနန္တရာနံ ဘကုဏဘလဝတာယဥပါကာရကောအတေနာပစ္စယောအဲ့ဒီလိုဖွင့်ထားပါဆိုလိုတာမိမိချမ်းမဲ့မှာဖြစ်နေတဲ့သဘာဝတရားတွေသဘောတူတဲ့တရားတွေပေါ့အလေးကျင့်ရအကောင်းလောင်ကျေစုပြုတဲ့သောအာသေနာပစ္စည်းဒါကြတော့ခွင်တို့တာမန်နဲ့မြင်နိုင်ခဲ့ပါတယ်ဒီဝိတိဖြစ်စဉ်နဲ့ကြည်မှအဲ့ဒီပုံနာလေတော့အဲ့တော့အာသေနာဆိုတာဘာလဲဆိုလို့ ။ပြီးတော့မှအခုပေါ့ဘုန်းကြီးတို့လူတွေပြီးတော့မှသင်တယ်ဟုတ်လားယောဂီတွေပြီးတော့မှသင်ပြီးနေဆရာမရဲ့။စာပိုင်းမှာပဲနားလေလိုက်မှာဖြည်းဖြည်းဖြည်းနဲ့ဟောပြီးတော့မှစာပိုင်းနဲ့လေးလာတော့ခက်လိုက်တာပဋ္ဌာန်းဆိုလေးလာခက်လိုက်တာဒီလိုပေါ့။ဟောသင်ရင်သင်ရင်လေးလာရင်လေးလာရင်လေးလာရင်ပမာထက်တာလေးလာတဲ့ခါကျတော့ပရမသင်ပရမဒီချိန်သင်တာဒုတိယချိန်သင်တာပုံလွယ်လာဒုတိယချိန်တတိယဟုတ်ပုံပုံလာလာစွန့်ရည်တွေထက်မြက်လာပဲ။ နော်ဘယ်လောက်ပဲဖြစ်ဖြစ်ဒီတိုင်းပေါ့နော်ဒီဒီနောက်တိုင်းမှာဆိုရင်ဒါကာမောင်ကြတယ်လှုပ်သွားတယ်ခင်ဗျစာဝဲတော့မရတဲ့နောက်တော့လေ့ကျင့်ရလာလို့ဘာမှသတိထားမလို့သူကသူအလိုလိုကိုဟုတ်လားမောင်းတက်သွားမောင်းလို့တော်တော်ကိုဖြစ်လာရထရပြောကြတော့ဗာလေလူကလာနေပြီတော့ပညာမနေဘူးဆိုတာမျိုးအလိုလျောက်ဟုတ်လားအလေးကျင့်ရလာဒါကဘာလို့ ਆ လဲဆိုတော့ ဘယ်ရာမလို့စတင်ပြီးလေ့လာပါစတင်လေ့လာပြီးတော့ဘာမှထပ်ထပ်လေ့လာစတင်လေ့လာမှုပြရမယ်ပြီးတော့ဘာမှထပ်ထပ်တစ်စင်းနဲ့တစ်စင်းလေ့လာမှုပြရမယ်အဲ့ဒီလို လေ့လာမှုပြရင်ဘာဖြစ်လဲပကုနာအလေးကျင့်ရမှာနော်အလေးကျင့်ရသွားရင်ဘာလဲတလဝအကောင်းသွားတာအလေးကျင့်အကောင်းသွားတဲ့အကောင်းသွားကျေစုပြုတဲ့သဘောမျိုးကို အာဒေဝနာပစ္စည်းဒီလိုသုံးတာဒီတော့အာဒေဝနာပစ္စည်းနဲ့ဒီအမျိုးစားတူတာဘာတွေတူလဲဒီအာဒေဝနာအမျိုးတူနာသဘာဝတူသဘာဝတူမှာပစ္စည်းကအတူဒီလိုဖြစ်လို့ရပြိုင်လို့ရတယ်ပေါ့ပစ္စည်းပိုင်းနဲ့ဆိုအကြောင်းတရားတွေကိုပြိုင်ဆိုင်ပြီးတော့ဖြစ်ကြတာဒါကိုပြောတာပေါ့နော်အဲဒီမှာ ပစ္စည်းနဲ့အာဒီဝနာတူဖြစ်နိုင်တာမနေ့ကလည်းနည်းနည်းပြောခဲ့တယ်အနန္တရသမန္တရဥပါနေတယနတ္ထိဝိကတပေါ့ဒီ6ပစ္စည်းဖြစ်နော်ဒီပစ္စည်းတွေဖြစ်နိုင်တယ်ပြောအာဒီဝနာဆို6ပစ္စည်းပေါ့အဲ့တော့ဒီဒီ5ပစ္စည်းပေါ့ဖြစ်နိုင်တယ်ပြောချင်တာဒီမှာ तू ကဒီလိုအကြောင်းတရားတွေပြန်ပြန်ဖြစ်ကြတယ် ဖြစ်ကြပေမဲ့ရှုတော်ဉာဏ်မတူအာတိဝနာအသံတတ္တိနဲ့ဉာဏ်နဲ့ဒီအနန္တသမန္တအသံတတ္တိချင်းမတူဘူးပြီးတော့ဥပနိတယနာတိဝကတာဒီလိုဟာတွေနဲ့မတူဘူးခြေစုပြုပုံကြီးမတူဘူးအရာဝတ္ထုတစ်ခုကြည့်လိုက်တာက သူ့ရှုတော်ကရှုတော်ချင်းမတူသလိုပေါ့လေဥမာ တောင်ကြီးတစ်လုံးအိမ်ကြီးတိုင်ကြီးရှေးဘကကြီးတစ်မျိုးတောင်နောက်ဘကကြီးတစ်မျိုးစာရည်လို့ပေါ့ ရှေးဟောင်းကြီးတွေဆိုပို့ပြီးတော့ထူဆန်းတောင်ကြီးတောင်ကြီးလိုက်လည်းဒီတိုင်းပဲရှေးဘက်ကမြင်ကွင်းတစ်မျိုးနောက်ဘက်ကမြင်ကွင်းတစ်မျိုးတောင်ဘက်ကမြင်ကွင်းတစ်မျိုးမြောက်ဘက်ကမြင်ကွင်းတစ်မျိုးအဲ့ဒီလိုပဲလူတယောက်ကိုဟုတ်လားရှေ့ကကြည့်ရင်တစ်မျိုးကနောက်ကကြည့်ရင်တစ်မျိုးအဲ့ဒီလိုမြင်ရတဲ့ပုံသဏ္ဍာန်ပြုလုပ်ပုံချင်းရဒီပုံချင်းရမတူတာကိုပြောတာဟွန်းဘုန်းကြီးတို့အနန္တရတို့သမန္တရတို့ ဒီပစ္စည်းတရားတွေအကြောင်းတရားဆိုတဲ့မိမိချုပ်ွယ်အကြောင်းတရားဆိုတဲ့မိမိချုပ်ွယ်ရတဲ့ပြိုင်နဲ့ခြေစုပြီးတာဒီဒီဟိုဝီချီလေးတွေလှမ်းကြည့်လိုက်ပေါ့ဒီတော့ဘောဘောစလာဘုံဘောပစ္စလာစိတ်စိတ်ချုပ်ွယ်သွားရင် ချုပ်ပြောက်သွားမှ နောက်စိတ်ကိုခြေစုပြုတ်တာအနန္တရာဂျာကာလာမှာအခြားွယ်မရှိဘူးဝီထီလေးတွေကြည့်နော်ဝီထီလေးတွေကြည့်တော့ဘုံသဘောပေါက်လာတယ် နန္ဒသမန္တရာပုံစံကြည့်လိုက်ဒီတိတော့ဝင် ချုပ်ပြောက်သွားမှဘုံငါးဆယ်နာဖြစ်တယ်ဒီကြားထဲမှာသူကကာလခြားတာမရှိဘူးဒီဘုံငါးဆယ်နာချုပ်ပြောက်သွားရင်ဘုံဘုံဂုတ်ပိစရာဖြစ်မှာဘုံဂုတ်ပိစရာချုပ်ပြောက်သွားပိစရာဥစ္စာပိစရာဥစ္စာချုပ်ပြောက်သွားမှစကုညအစရလို့ပေါ့စကုညချုပ်ပြောက်တမတေတာတမတေချုပ်ပြောက်တန်တေတာဟိုတော့ဇောဇောတွေကလည်းဒီချင်းဒီချင်းဒီပေါ့ပထမဇောချုပ်ပြောက်ပြီးမှဒုတိယဇောဒုတိယဇောချုပ်ပြောက်ပြီးတတိယဇောဒီလိုဖြစ်တယ်အဲ့ဒါအနန္တရသဘောပဲ နန္ဒအနေနဲ့ကျေစုပြုကြားထဲမှာအခြားအကွယ်မရှိဘဲနဲ့မိမိချုပ်ပြောက်သွားတာနဲ့ပြန်ချက်ချင်း အကျိုးပေးတယ်ဆိုတဲ့သဘောပေါ့ဗျာဒါနန္ဒသမဏေနော်နောက်ဘုန်းကြီးတို့ဥပနိတ္တရာကျတော့အာကြီးသောမိယာအနေနဲ့ချုပ်ပြောက်အာကြီးသောမိယာအနေနဲ့ကျေစုပြုတာသူကချုပ်ကွယ်ချုပ်ပြောက်တာတွေသူမပြောဘူးခြေကဖြစ်ပြီးချုပ်ပြောက်သွားပြီချုပ်ပြောက်သွားတဲ့ပုံမှာမှီပြီးနောက်ကဖြစ်ရတယ် ဘောကခြိုင်ချမယ်ကာလခြိုင်ချမယ်ဒါမျိုးပေါ့အဲ့ဒီရှိကချုပ်ရသူကအလွန်အားကောင်းတဲ့တွေ့အကြောင်းတရားဖြစ်တယ်လို့ဒီလိုဆိုတော့ရှိကတွေကဟိုဘွားဘောင်းများစွာချုပ်ကြောက်ပြီးတော့အခုမှသူမချုပ်ရင်လည်းဒီနောက်ကတရားမပေါ်ဘူးပေါ့နော်ရှိကဘွားဘောင်းများစွာကာလဘောင်းများစွာချုပ်ကြောက်ပြီးမှအခုမှကြိုးပြီးတာမျိုးဒါဥပနိတ္တပစ္စည်းပေါ့ နတ္ထိတို့ဝိကတာတို့တရားသွားမယ်နတ္ထိဆိုတာကအကြောင်းတရားလုံးဝမရှိတော့သူ့ထူကြကြပဲနော်အဲ့ဒီမရှိခြင်းဟာဥမာတိတဝင် လုံးဝမရှိတော့မှဘုံငါဆရဏဆိုတာဖြစ်တယ်ဘုံငါဆရဏလုံးဝချုပ်ပြောက်သွားမှနောက်ကဘုံဂုတ်ပိစိတာဒါမျိုးဖြစ်တယ်ဘုံဂုတ်ပိစိတာလုံးဝချုပ်ပြောက်သွားမှပြဇာဥစ္စာဖြစ်တယ်ကျမ်းနေသေးရင်သူကကျေစုမပြည့်ဘူး ဒါနာထိသဘောဝိကတဝိကတလည်းဟုတ်လားနတ္ထိမရှိလို့ယေရှုပြုတာဆိုဘာပြောရလဲဆိုလုံးဝကင်းပြတ်သွားတယ်လို့ပြောတာရှေ့ကရှေ့ကလုံးဝကင်းပြတ်ချုပ်ပြောက်ကင်းကွာသွားပြီးမှ ဖြစ်ပေါ်လာတာမျိုးဒါဝိကတပစ္စည်းခေါ်ရှေ့ကကင်းကွာမှုရှိသေးဘူးဆိုဒါကြတော့ဝိကရပစ္စည်းလို့ပြောလို့မရအတေဝနာကြတော့အဲ့လို နော်အခြားမရှိတဲ့ရှုတော်ကလည်းမပြောဘူးအနန္တသမန္တကလည်းဥပနိတအာကြီးတဲ့မိအားဆိုရှုတော်ကလည်းမပြောဘူးနတ္ထိပစ္စည်းကမရှိတော့မှကျေစုပြုတယ်ဒီလိုမပြောဘူးဝိကရပစ္စည်းလုံးဝကင်းကွာသွားပြီးမှကျေစုပြုဒီလိုလည်းမပြောဘူးသူကြတော့ဘယ်လိုပြောလဲဖမှန်ထထအလေးကျင့်နေကြအောင်စွန့်ရည်တွေဖြစ်လာအန္တဖြစ်လာနော်ဒီစွန့်ရည်တတ္တိတွေရအောင်ကျေစုပြုတယ်ပေါ့ ပါမန်ထတာဖြစ်လောင်ယေရှုပြုပန်တက်တာဖြစ်လောင်စွန့်ရည်တတ္တိတွေထက်မြတ်လာအဲ့ဒီလိုအကြောင်းတရားတွေအကျိုးတရားယေရှုကစွန့်ရည်တတ္တိတွေကကွဲပြားခြားနားမှုရှိတယ်အဲ့ဒီလိုမှတ်ထားမှာပေါ့ဗျာအဲ့တော့ဒီပစ္စည်းကိုလေ့လာတဲ့အခါကျတော့ဒီကြည့်လိုက်ပေါ့ဒီဝိသီဖြစ်စဉ်စိတ်ဖြစ်စဉ်လေးတွေလေ့လာစိတ်ဖြစ်စဉ်ဆိုတော့ မလေးလာပဲနဲ့ဝိတိဖြစ်စဉ်မလေးလာပဲနဲ့ဒီပဋ္ဌာန်းလေးလာနေတာတော်တော်ခက်တယ်အာတဝနာဆိုတော့ဒီတော့မှဉာဏ်နဲ့စိတ်တွေကြည်လိုက်လို့တစ်ချိန်ဒီပဲပြဇောကြတော့အချိန်များစွာဖြတ်တယ်ဒါကြောင့်မို့အာတဝနာပစ္စည်းဆိုတာအဓိကဘာပြောလဲဇောကိုညွှန်တာပဲဇောကိုအဓိကထားပြောတဲ့ပစ္စည်းပဲဉာဏ်နဲ့စိတ်တွေကတော့တစ်ချိန်ဒီပဲဖြတ်တာလေဒီတော့ဘုံကဆရာစကုရင်တော်တော်ဝင်စာရည်တာတစ်ချိန်ဒီပဲဖြတ်တယ် ဇောကြမှာ၅ချိန်ဖြစ်မယ်မရဏသာနောဆိုဆို၅ချိန်ဖြစ်မယ်ပုံမှန်ဆိုရင်တော့ရေပုံရမယ်9ချိန်ဖြစ်တော့အဲဒါတစ်ချိန်ဖြစ်တဲ့စိတ်တွေကအလေးချိန်မရှိနိုင်ဘူးဘာဖြစ်လို့တစ်ချိန်တည်းဖြစ်လို့အလေးချိန်ရတာဆိုအချိန်များစွာဖြစ်မှာအလေးချိန်ရခုနကအထရာပြီးတော့ပကုဏဆိုအဲ့ဒါအချိန်များစွာဖြစ်တော့အလေးချိန်ရတော့အလေးချိန်ရတော့ဘလဝအကောင်းတော့လေထထထထ ုန်းကြီးတို့လေ့ကျင့်နေတာဘာပဲဖြစ်ဖြစ်ပေါ့ခုတရားတွေအထုတ်လဲခဏအထုတ်နေရမှာပဲအထုတ်သွားတဲ့ခါကျရင်ဘာကိုရွေးကြနေဟုတ်လားတရားထုတ်တာစာပိုင်းဆိုတော်တော်များများပေါ့နော်တရားစကားနေဘာမှထထဝင်ကားစားသိမသိဘူးနောက်တော့အထုတ်ရအထုတ်နေတဲ့သွားပေါက်လာမှာဩအဓိကဘာသိအောင်မှားတာပဲဘာမြင်အောင်မှားတာပဲဘာအဓိက လိုအပ်ချက်ဆိုလဲနားလေသဘောပေါက်လာဒါကဘာလဲဆိုတော့ခုနက ခဏခဏအချိန်ချင်းထပ်ထပ်လေ့ကျင့်အထောက်နေတဲ့အတွက်အထောက်လာတဲ့အခါကျနောက်ပိုင်းကျအကောင်လာဒါကြောင့်မို့အလေးကျင့်ရတော့ဆောင်ရွက်နိုင်တာမျိုးအကောင်းတာမျိုးဆိုတာတစ်ချိန်တစ်ခါလေးနဲ့မဖြစ်ဘူးအချိန်များစွာဖြစ်တဲ့စိတ်မျိုးဟောဒီဝိဓိပစ္စည်းနဲ့ကြည်လိုက်တော့ဩဒါဇောအဓိကထားပြောင်းနေတာပဲဒါသဘောပေါက်လိုက်အဲ့ဒီအရကိုရည်ရွယ်ပြီးထက်ကရာဒါလေးဖွင့်ပြတော့အဲ့ဒါလေးမှတ်တော့ ဇောဆိုတော့ဗာလဲလို့ပြောရင်စိတ်ရဲ့သဘောကကိုကြည်ပြီးအပြစ်ကင်းပြီးကောင်းရိုးချမ်းသာပေးတဲ့ကုသိုလ်စိတ်တွေကိုလည်းဇောခေါ်တယ်အပြစ်ရှိပြီးဆင်းရဲဒုက္ခပေးနေတဲ့အကုသိုလ်စိတ်တွေကိုဇောလို့ခေါ်တာပေါ့ဒီတရားတွေဟာဒီစွန့်ရင်တတ္တိရှိတယ်လို့ပြောတော့ပေါ့ဥမာဘုန်းကြီးတို့ဒီနာမှာသကုဉ္ဉ္တာမရိဇိုင်းတာနိရဝုထောအဲ့မှာသူတို့ကြတော့ ကိုယ်ဆောင်ရချက်လေးနဲ့ကိုယ်တော့ရှိတယ်ဒါပေမဲ့စွန့်ရင်တတ္တိကတိတ်မထင်ရှားဘူးဇောကြဒီလိုမဟုတ်ဖမှန်ထက်တာဖြစ်လာတဲ့အခါကျပါစွန့်ရင်တတ္တိတွေဖြစ်လာထက်မြက်လာအဲ့ဒီတော့မှကျတော့ဒီဝုတ်ထောနေရာမှာပဲပေါ့နော်ဘုန်းကြီးတို့ယောနိသမဏိကတော့ဆင်ညာနှလုံးသွင်းနိုင် နောက်ကဒါကုသိုလ်စောတွေဖြစ်မှာအဲ့ဒီနေရာမှာတတိညာလွတ်ပြီးတော့ဒီအာယုန်တွေတွေ့လာအာယုန်ကတော့မျက်စိမနဲ့လင်းလာတွေ့ရမှာလေအာယုန်6ပါးလောက်ကဲမှာမရဘူး ဒီတွေ့သမျှအာယုန်ဒီပေါ်မှာ ကုသိုလ်ဖြစ်မှာအကုသိုလ်ဖြစ်မယ်ယောနိတော်မနိကာရရှိရင် ကုသိုလ်ဖြစ်မယ်အဲယောနိတော်မနိကဆင်ញနှလုံးမသွင်းတတ်ဘူးအာယောနိတော်မနိကာဆင်ញနှလုံးမသွင်းတာအာယောနိတော်မနိကာရခေါ်တာပေါ့အဲ့လိုဖြစ်နေအကုသိုလ်စောတွေစောနေမှာပဲအဲအဲ့ဒီလိုတရားတွေအထုကုသိုလ်စောတွေအထုတရားတွေအထုတောတော်ဘာဖြစ်တရာကံဖြစ်နာကံဖြစ်အဲ့ရန်ဒီစရဟန္တာဖြစ်သွားရဟန္တာဖြစ်သွားတော့ ဉာဏ်သာရှင်မြတ်တွေလည်းပဲတရားတွေဒီအာယုန်တွေတွေ့ကြုံလာတဲ့အခါကျဆင်ញံနှလုံးသွင်းရတာပဲဒီယုံဏတရားတွေပဲဆင်ញံဒါပေမဲ့တော့သူတို့တွေတွေကျတော့ကုသိုလ်မဖြစ်တော့ကုသိုလ်ဖြစ်နေအကျိုးပေးဦးမှာလေကုသိုလ်မဖြစ်တော့ပြုကမြောင်မတ္တအဲကြောင့်သူတို့အကျိုးမပေးတဲ့အတွက်ကရိယာလို့ခေါ်တယ်ပြုကမြောင်မတ္တဒီလိုလေးမှတ်တာအဲ့ဒီကရိယာစောရီဆိုဒီလိုအများကြီးရှိတော့ အဲတော့ဒီကုသိုလ်ဇောတွေအကုသိုလ်ဇောတွေဆိုတာကအရှိန်ကောင်းကောင်းနဲ့ဖြစ်နေတဲ့အတွက်ဒီမှာဘုန်းကြီးတို့စာမာကြတော့ဒီမှာသုံးလုံးလေးအဲပါဠိတော်လေးနည်းနည်းကြည့်မယ်နော်ပါဠိတော်လေးကဗာလေပုရိမာပုရိမာကုသလဓမ္မပစ္စည်းမာနံပစ္စည်းမာနံကုသလနာဓမ္မနာဒါလေးတော့ဘုန်းကြီးတို့တွေ့လိုက်မယ်။အိုး အနန္တရမှာတွေ့သမန္တရမှာတွေ့ဥပါณิတယမှာတွေ့ခုအာတုံအာတေဝနာမှာတွေ့အဲပါဠိတော်တွေမှာအဲ့ဒီလိုတွေတွေ့တတ်တယ်ပုရိမာပုရိမာစကားကိုထပ်ထပ်တောင်းနော်စကားကိုထပ်ထပ်သုံးပြီးကုသိုလ်ဆိုအမှန်မှန်ထပ်ထပ်ဖြစ်တယ်ပြောအကုသိုလ်လည်းဖမှန်ထပ်ထပ်ကရိယာစိတ်တွေဖမှန်ထပ်ထပ်ဖြစ်တယ်လို့ပြောတယ်နော်အကောင်းတဲ့သဘောမျိုးပြောတယ်နော်ဒါကို ပါဠိမှာအဲ့လိုအကုန်လုံးခြုံငုံဟောရှေ့ရှေ့ကဆိုတစ်ခုတစ်ခုပြီးပုရိမာပုရိမာနှစ်ထပ်သုံးထားတော့ပါဠိလိုပြောဝိစာလို့နှစ်ထပ်သုံးလို့ရှိရင်ပါဠိလိုဝိစာလို့ပြောတယ်ဝိစာဝိစာဝါယီလုံးဒီဝိစာလုံးနဲ့စတယ်ဝိစာပေါ့အလုံးဒီစကားလေးပြတ်နှံ့သွားအောင်သုံးဥပမာပေါ့ဘုန်းကြီးတို့စာပေမှာရှိတဲ့ဂါမေဂါမေဇလံအတ္တိရွာတယ်ရွာတယ်မြို့တိုင်းမြို့တိုင်းမှာရေရှိတယ် ဆန်းစားလောကလိုရေရှားပြောတော့ပေါ့ကြောက်ပြောင်းထပိတော့ကြောက်ပြောင်းရရေရှားတော့ကြောက်ပြောင်းထပိတော့ကြောက်ပြောင်းပြောရတာမျိုးကြောက်ပြောင်းရေတော့မရဘူးကထမ်းရပဲရမယ်ဆိုသူတို့လူငယ်လေးတွေချင်းချင်းစကြတယ်ရွာလေးရွာလေးရေရှိတယ်ဒီလိုပြောတော့ဒီမှာလဲအဲပုရိမာပုရိမာကုသလာရှိရှိဖြစ်တဲ့ကုသိုလ်တရားတွေအဲ့ဒီလိုသုံးလိုက်တာ ਨੇ ဒီကုသိုလ်စိတ်တွေအမှန်ဖမှန်ထက်ထက်ဖြစ်နေအကုသိုလ်တရားတွေလည်းဖမှန်ထက်ထက်ဖြစ်နေ ကရိယာစိတ်တွေကလည်းဖမှန်ထပ်ထပ်ဖြစ်နေတယ်ဒါမျိုးပြောတယ်အဲ့မှာလည်းကြည်လိုက်ပေါ့နော်အဲဖမှန်ထပ်ထပ်ဖြစ်တဲ့အခါမှာဘုန်းကြီးတို့ဇောတွေကြည်လိုက်ဇောတွေကြတော့ဒီပထမဇောကနေပဲဇူကိုဒုတိယဇောခြေစုပြုဒုတိယဇောတတိယဇောခြေစုပြုနော်တတိယဇောနေသုဒ္ဓဇောခြေစုပြုဒါမျိုးပေါ့ အဲ့ဒီလိုကျေးဇူးပြုတဲ့အနန္တရပစ္စည်းကြတော့ကြာကာလမှာအခြားမရှိတဲ့ဘောနဲ့ကျေးဇူးပြုတယ်ပြောသွားတယ်။အတုနာပစ္စည်းကြတော့ဒီလိုခြားတာတွေပါတယ်မပြောဘူး။သမန်ထထနော်အကောင်းတဲ့သဘောအလေးချင်းရတဲ့သဘောမျိုးဒါမျိုးကိုဆိုလိုတာ။ဒါမြတ်ဒီမှာခွင်းတို့ဘာမှတ်ထားဖို့လိုလဲဆိုတော့ဒီဇောတွေတော့မှာပထမဇောပေါ့နော်ပထမဇောဒါပြောခဲ့တယ်ပထမဇောတို့ အဲ့ဒီထဲမှာပဋ္ဌာန်းရောက်ောက်ကြီးတွေကြပါပြောလဲတတ္တမဇောကျင်တို့ပရမဇောကျင်တို့ဒါမျိုးတွေပြော နောက်နောက်ဇောဆိုပြီးဘုန်းကြီးတို့ဒီပဋ္ဌာန်းရောက်ကမနေ့ကဟိုပထမဇေဟာလေးမှာဇေဟာလေးနှစ်ခု ပေးခဲ့တော့ဗောနော်အခုဘုန်းကြီးတို့ဒီအောင်နဲ့ပတ်သက်ပြီးတော့အဲဒီရှေ့မှာဇေဟာလေးတစ်ခုရှေ့သေးအဲဒီမှာကြည့်လိုက်အဆုံးသောကျင်ဆိုတော့တတ္တမဇောကိုပြောတာအကြောင်းတရားတွေထဲမှာ အဆုံးစောခြင်းဟောဟောဒီအဆုံးစောဘာဖြစ်လို့လဲဆိုတော့အဆုံးစောကအကြောင်းတရားမဖြစ်နိုင်သူ့နောက်ကဘာဖြစ်လဲတရားယုံဖြစ်နေသူကဇက်ကလည်းတူမအမျိုးကလည်းတူမနော်ဒီဇောတို့တရားယုံတို့ကဇောဆိုတာဒီမှာကြည့်လိုက်ကုသိုလ်ဖြစ်မယ်အကုသိုလ်ဖြစ်မယ်ကိရိယာဖြစ်မယ်နောက်တရားယုံကြောင့်ဝိပက်ဖြစ်အဲကြောင့်မို့တတ္တမဇောအဆုံးဇောတတ္တမဇောတူတူပဲပေါ့နော် ။အဲဒါကြောင့်တတ္တမဇောခြင်းဆုံးသောခြင်းဒါမျိုးရှေ့ရှေ့တော့လောကီဇောတွေအဲဒါကြီးကျင်ထားမယ်လို့ပြောတာ။ဘာဖြစ်လို့သူ့နောက်မှာတရားယုံမျိုးမတူတဲ့အတွက်အမကောင်းဘူး။စံအမျိုးတူမှအကောင်းတယ်နော်ဒါမျိုးမှတ်ထား။ဇတ်တူမှအကောင်းတယ်အမျိုးတူဇတ်တူဖြစ်ဒါအကောင်းတာအမျိုးတူဇတ်တူမဖြစ်အမကောင်းဘူးဒီလိုမှတ်ထား။ဟောနော်ကြည့်လို့ဘယ်လိုမဇောဖို့ဇောခြင်းဒါမျိုးပြောတယ်။ဒီမှာတော့မဇောလဲခြင်းတော့မဇောတစ်ခြင်း နော်လောကုတ္တရာတွေဇောတွေကျင်တာတွေနော်မဇောကြတစ်ချိန်သာဖြစ်လို့အပေါ်မှာ ရှင်းလင်းခဲ့ပြီနော်နော်ဟိုဇောတွေလည်းဒီမှာအကုန်လုံးဒါတွေထပ်ထပ်ပြောတခြားမဟုတ်ပါမှတ်မိအောင်ခုကဇောပိုင်းကိုပြောပရမဇောပရမဇောကလည်းကြည်လိုက်ပရမဇောကြတော့အကြောင်းတော့ဖြစ်နိုင်တယ်နော်ဒီမှာဟိုလေအကျိုးတော့ဖြစ်နိုင်တယ်အကြောင်းမဖြစ်နိုင်သူရှိကအဲသူရှိ သူရှိက ဘာဖြစ်လို့လဲဆိုတော့ဟုတ်ထောဟုတ်ထောနဲ့ကဒီမှာသူတို့ပြန်သောတာပန်တရားကအနာဂံတိုင်အောင်ကမတူနိုင်ဘူးဟုတ်ထောမှာဘုန်းကြီးတို့သတိနဲ့ညာနဲ့ထားလိုက်တော့ကဆိုတော့ကုသိုလ်ဆိုဖြစ်မယ်ဟုတ်ထောကရိယာဟုတ်ထောမှာသတိညာလွတ်နေမယ်ဆိုတော့ကအကုသိုလ်ဆိုဖြစ်မယ်အဲ့ဒီဒါကြောင့်ပထမဇောကလေခြင်းဟာအကျိုးအကြောင်းအနေနဲ့မဖြစ်နိုင်အကျိုးအကျိုးအနေနဲ့ဖြစ်နိုင်ပေါ့နော်။ဘာလို့ဟုတ်ထုံးတဲ့မျိုးမတူတဲ့အတွက်။နောက်ဖို့ဇောတွေ ဟိုဇောတွေလည်းကျင်ရတယ်ပေါ့ဟိုဇောဆိုလည်းအကျိုးတရားတတ်တတ်ဝိဘတ်တော်ကတော့အကျိုးတရားတတ်တတ်ဒါကြောင့်မို့အဲ့ဒီဟာတွေလည်းကျင်ရတယ်ဒီလိုမှတ်ထားပေါ့အဲ့တော့ပြောချင်တာကဒီအာသုဏပစ္စည်းမှာကုသိုလ်ကုသိုလ်ဟာကုသိုလ်ပဲဟုတ်လားဘာမန်ထတ္တဘာမန်ထတ္တလေ့ကျင့်ရပြီးအကောင်းနိုင်တယ်အာသုဏပစ္စည်းဖြစ်နိုင်တယ် အာဟုတုဟာအာဟုတုကို ကရိယာကရိယာဆံအာတေနတတ္တိနဲ့ကျေစုပြုသွားတဲ့အကြောင်းရမှတ်ထားဘုန်းကြီးတို့ဒီမနေ့လင်းလာရင်ဟောအာယု6ပါးတွေ့ရတယ်မျက်စိနဲ့ဆင်အာယုမြင်မြတ်အသံနဲ့နားကြားမြင်ကြားတဲ့အခါကျရင်ဘာဇောတွေဖြစ်လဲကာမဝဒရာဇောတွေဖြစ်တာတတိညာရှိနေဒီကာမဝဒရာဇောတွေဟာကုသိုလ်ဇောဖြစ်မှာ တတိညာလွတ်နေဒီဇောတွေကပါပြီအကုသိုလ်ဇောဖြစ်မှာပေါ့ဂျေနဆရာအရင်ဒီနှစ်သက်ဆရာအောင်နေတွေ့မဲ့လောဘဇောမနစ်သက်ဆရာအောင်နေမြတ်ဒေါသဇောနော်တတိညာလွတ်နေတတိညာရှိနေတော့ဘုန်းကြီးတို့တာနာမတာကုသိုလ်ဇောတွေဖြစ်မှာပေါ့အဲဒီယောနိဒီကမ္မောဒနာကုသိုလ်စိတ်ကဘာလဲဆိုယောနိတော်မနတိကာတာရှိယုံလေးနဲ့ပဲကုသိုလ်စိတ်တွေဖြစ်နိုင်တယ်နော်လောကုတ္တရာကုသိုလ်တို့ ဇံကုသိုလ်တို့မက်ကုသိုလ်တို့ကြတကယ်ကျင့်ကြအထောက်မှရဒီတာမန်ကုသိုလ်စိတ်လေးတွေကြတော့ခွန်ကြီးတို့ယောနိတော်မနတိကာရပေါ်မှာမူတည်တယ်ယောနိတော်မနတိကာရအာယောနိတော်မနတိကာရပေါ့ယောနိတော်မနတိကာရဆင်ညာနှလုံးသွင်းတရင်ဒါဘုန်းကြီးတို့တဏ္ဍမှာကုသိုလ်တွေဖြစ်နေတယ်ဆင်ညာနှလုံးမသွင်းတော့ဘူးအကုသိုလ်ဖြစ်မှာလေနော်ကုသိုလ်ဖြစ်ဖို့အတွက်အကြောင်း၄ခုဆိုခွန်ကြီးမှတ်စုထဲမှာပေးထားတယ်နော် အောက်အောက်ကဒီအမှတ်စုတွေဆက်ကြည့်မယ်ကုသိုလ်ဖြစ်ကြောင်းတရား၄ပါးဆိုပြီးတော့ဝင်ရပြတာနော်တရားလေးကြည့်မယ်ဒီနေ့ဒါလေးအဓိကထားပြောကြမယ်ကုသိုလ်ဖြစ်ကြောင်းတရားတွေကုသိုလ်ဖြစ်ကြောင်းတရားတွေဓမ္မကြီးမှာကိုယ့်အကိုဆောင်ပုဒ်လေးနဲ့လည်းမှတ်သားလို့ရတယ်ပြီးတဲ့အခါကျပါလေဒီတဲ့အတိုင်းလေးလည်းအောက်ကဆောင်ပုဒ်လေးပဲပေးထားပါ ဆုံးဖြတ်မြို့စဉ်မြဲစဉ်ဖြင့်မှန်ပင်လေ့ကျင့်ထားကုသိုလ်ဖြစ်စဉ်လေးမျိုးတွင်မြဲပင်ရှိသေးတာဒီဆုံးလေးပေါ့ကိုကြတ်ထားဆိုဒါကဘယ်မှာပါလဲဆိုထာတာလီနဲ့ထာဂရာတွေမှာစာမျက်နှာတရားတစ်ဆက်ခွန်မှာပါဆုံးဖြတ်တယ်ဆိုနိယမိတာကိုရည်ရွယ်တယ်နိယမိတာဆိုတော့ဒါလေကိုယ်စိတ်ထဲမှာဆုံးဖြတ်ထားဘယ်လိုဆုံးဖြတ်ထားမလဲဆိုတော့ ကုသိုလ်ပဲဖြစ်စေရမယ်ငါကုသိုလ်ပဲဖြစ်ရမယ်အကုသိုလ်မဖြစ်စေအောင်ဒီဆုံးဖြတ်ချက်ချထားပြီးနေထိုင်တာကိုအရေးကြီးတယ်အဲ့လိုဆုံးဖြတ်ချက်တိုင်းမနေထိုင်တိုင်းဘာဖြစ်လဲဆိုတော့ဘုန်းကြီးတို့အရင်ကလည်းတခါပြလူတော်ကို၃နှစ်ခုုသိုလ်အကုသိုလ်ဖြစ်နိုင်တဲ့ပုံကိုယ်တွေကပုထုဇဉ်သောတာပန်တရားကအနာဂတ်အောင်ဖြစ်နေ။ယန္တာများကြကုသိုလ်မဖြစ်တော့ယံကရိယာပဲဖြစ်တယ်။အဲတော့ပုဂ္ဂိုလ်12ယောက်ပေါ့ဗျာ ပုဂ္ဂိုလ်7ယောက်ကပုရိသင်ပုဂ္ဂိုလ်4ယောက်အရိယပုဂ္ဂိုလ်6ယောက်ပုရိသင်ပုဂ္ဂိုလ်4ယောက်ဆိုတာကဒုယပုဂ္ဂိုလ်တိယပုဂ္ဂိုလ်သူဂရိအာယပုဂ္ဂိုလ်ဒုဂရိအာယပုဂ္ဂိုလ်ဒုဂရိအာယပုဂ္ဂိုလ်ဆိုဘယ်၄ပုံသားသူတို့ကုသိုလ်ဖြစ်ဖို့အတော်ခွင့်လန်းနေပါလေအကုသိုလ်ပဲဖြစ်တာဉာဏ်နဲ့ဒွေပုဂ္ဂိုလ်တိယပုဂ္ဂိုလ်သူဂရိအာယပုဂ္ဂိုလ်ဒီပုဂ္ဂိုလ်များကြတယ်ယောနီတော့ဆင်ញံနှလုံးသွင်းတတ်မှကုသိုလ်ဖြစ်တယ်ဆင်ញံနှလုံးမသွင်းတာကုသိုလ်မဖြစ်ဘူးဒါတော့မြင်သာတာပြောကြရအောင်ဘုန်းကြီးတို့လူတွေ လူတွေမှာအန္တဘုရုဇဉ်ကလျာဏဘုရုဇဉ်ဒီလိုခွဲတယ်ပေါ့ဗျာအန္တဘုရုဇဉ်ဆိုအသိဉာဏ်မရှိတဲ့ပုဂ္ဂိုလ်တတိဉာဏ်ပညာမရှိတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်ဆိုရင်တော့အကုသိုလ်ပဲဖြစ်များတာသူ့မှာဆင်ညာနှလုံးသွင်းတော့မရှိဘူးယောနီတော်မရှိကတော့မရှိဘူးအကုသိုလ်တွေပဲဆက်တိုက်ဖြစ်နေသိဉာဏ်ကန့်နေတဲ့အတွက်ဘယ်လိုဆင်ညာမှမသိဘူးဘယ်လိုနှလုံးသွင်းရမှမသိဘူး တတိကလည်းလွတ်နေတယ်ဒါကြောင့်အန္တာဘုဒ္ဓရှင်ကိုအသိဉာဏ်ကန်းနေတဲ့ပုဂ္ဂိုလ်မှန်မြတ်အန္တာဘုဒ္ဓဒီပုဂ္ဂိုလ်မှန်ရင်တော့အဲ့ဒီလိုပုရိသလူသားမှန်ရင်တော့အကုသိုလ်တွေကျဖြစ်တော့ကလျာဏဘုဒ္ဓရှင်ကလျာဏဘုဒ္ဓရှင်ဆိုစေကောနှလုံးကောရှိစဉ္ညာနှလုံးသွင်းတတ်တဲ့ပုဂ္ဂိုလ်ပြောတော့စဉ္ညာနှလုံးသွင်းတတ်မှဒီကလျာဏဘုဒ္ဓရှင်ပုဂ္ဂိုလ်ကလည်းကုသိုလ်ဖြစ်တာပါစဉ္ညာနှလုံးသွင်းမှုလွတ်သွားမယ်တတိလွတ်သွားမယ်ဆိုရင်လည်း သူကလည်းအကုသိုလ်တွေဖြစ်တာပေါ့အဲတော့သောတာပန်တရာကအနာကံပေါ့ဒီပုဂ္ဂိုလ်တွေကတော့ညာသွားပြီအရိယသူတော်ကောင်းတွေဖြစ်တဲ့အတွက်စဉ္ညာနှလုံးသွင်းတတ်တယ်စဉ္ညာနှလုံးသွင်းတတ်တဲ့ကုသိုလ်ဖြစ်များတယ်တခါတရံတတိလွတ်သွားတဲ့အခါတော့အကုသိုလ်တော့ဖြစ်တော့အဲဘာပဲဖြစ်ဖြစ်ဘုန်းကြီးတို့တွေအလိုရမလဲဆိုတော့ကိုယ်စိတ်ထဲမှာကုသိုလ်ပဲဖြစ်เสียမယ်အကုသိုလ်ပဲဖြစ်အောင်နေမယ်အဲ့လိုဆုံးဖြတ်ချက်ချပြီးနေတာကိုရေးကြည့်ပါ နော်အဲ့လိုနေတတ်မှကုသိုလ်ကဖြစ်တာပဲဒါမို့လို့ရင်တော့လူတိုင်းလူတိုင်းကုသိုလ်ဖြစ်ဖို့မလွယ်ဘူးကုသိုလ်ဖြစ်ဖို့အတွက်နံပါတ်1ကပါလဲအဲ့ဒီစိတ်ကို ကိုယ်စိတ်ကိုကုသိုလ်ဖြစ်စေရမယ်အကုသိုလ်မဖြစ်စေရဘူးဒီလိုဆုံးဖြတ်ချက်ချပြီးနေပါနောက်တစ်ချက်ကတော့ပါလဲဆိုပရိနာမိတကိုယ်စိတ်ကိုကုသိုလ်ဘက်ကိုညွတ်ထားဟုတ်ဘယ်လိုလဲဆိုတော့ တုံးနဲ့တူမတူဘူးပေါ့နော်ကုသိုလ်ညွတ်တဲ့ပုံပေါ်ကြပန်းလေးတွေတွေ့လာပြီမြို့သမီးလေးတွေမြို့သမီးတွေအများစုတချို့ကြလဲကုသိုလ်ပဲညွတ်တာပန်းလာလဲအော်ဖရာတရားကောင်းပါပြီဒီပန်းလေးကသိလာတာဒီလိုကျုပ်ကြောင့်ပန်းလိုက်ရင် ကောင်းပါပဲဒီလိုပန်းလိုက်ရင် ကောင်းပါပဲဆိုဒါအကုသိုလ်ပဲဖြစ်သွားကုသိုလ်ပဲယူတတ်တဲ့ဘက်ကစိတ်ကကုသိုလ်ပဲညွန့်တာအာတွေးတယ်ဒါလေးလူကိုတောင်းဖို့သိရစားစရာလေးတွေးလာတယ်ဟော ကိုဆရာလေးတွေ့လာတယ်မေဖေမေကိုဖေကိုတွေရောဖေကိုကျွေးရင်ကောင်းပါဘူးမေကိုကျွေးရင်ကောင်းပါဘူးဒါကုသိုလ်စိတ်တွေဖြစ်နေတာနော်သူများကိုကျွေးဖို့မွေးဖို့စိတ်ကူးလိုက်ရင်ဒါကုသိုလ်ဖြစ်တာပါပဲချို့အဲ့လိုချို့ကြောင့်မဟုတ်သူပဲစားဖို့စိတ်ကူးတာကောင်းတာလေသူပဲစားရင်လည်းသူပဲဝတ်ချင်တယ်သူပဲသုံးညင်တယ်ဒါမျိုးဖြစ်တော့သူတဲ့သူပဲကြည်တာငါဖို့ကြည်တော့အဲ့လိုမျိုးတို့ကြောင့်မို့ကုသိုလ်ဝါဒနာပါတဲ့လူကြအဲ့အဲ့ဒီဘက်ကိုစိတ်ကလုံးလုံးညွန့်ဘာရရ ပစ္စည်းထူဆန်းလေးကြလူကိုတမ်းဖို့လို့စိတ်ကူးအကြောင်းအဲ့ဒီလိုစိတ်ကကုသိုလ်ပြုဖို့ပဲအမြဲတမ်းညွတ်တာအခုတရားရမကြိုင်လူကိုတမ်းဖို့လေအဲ့လိုညွတ်တာကုသိုလ်ဖြစ်တာဥပမာဘုန်းကြီးတို့စီဝါရေလောက်ကြတော့ခုအတွက်ကိုလောက်ကြတာပဲဒါပေမဲ့လို့အာဒါတွေရလာရင်ဒီတွေကနေငါတတ်နေမြလူမေးအဲ့လိုစိတ်ထားလေးနဲ့ပေါ့နော်အလုံးလုံးကြည့်တော့ကုသိုလ်ပဲညွတ်ပြီးကိုကထိန်ရသည်ဩဒီလောက်တဲ့နေငါကထိန်ခင်းစာရင် ဒီနေ့တောင်ခွန်ကြီးတို့ပြောပြပါတဲ့ဒီအကြောင်းအရာဒီမိမျိုးသမီးတစ်ဖွဲ့ပေါ့သူတို့ဥဆောင်ပြီးကထိန်နေခင်းနေဒီဘက်မှာမေကာဘက်မှာနော်သူတို့တွေဒီကြောင်းနဲ့မဟုတ်လေးကြောင်းတော့အဲ့လိုအဲ့ဒီလိုအလုံးလုံးတဲ့ခါတွေမှာဒီကုသိုလ်ပဲညွတ်ပြီးတော့ရှာလို့ချင်းကိုယ်တွေလည်းအကျိုးဖြစ်တယ်ကုသိုလ်ပဲကုသိုလ်တွေလည်းဖြစ်စေတယ်ပေါ့လုပ်တဲ့လုပ်ငန်းတွေလည်းအောင်မြင်နိုင်မယ်နော်အဲကြောင့်မို့ဘုန်းကြီးတို့လည်းဒီတိုင်းပါပဲ ဘာရဖို့ညာမရဖို့မြုံလင်းချက်မထားပဲနဲ့ဟောဒီသင်္นานသင်္นานနာတွေနားလည်ပါစေသဘောပေါက်ပါစေကြင့်နိုင်ပါစေဒီရွယ်ချက်ထားပြီးသင်ပေးမှဒါကုသိုလ်ဖြစ်တော့ကုသိုလ်ပဲညွတ်ကုသိုလ်ဖြစ်အောင်အဲ့ဒါကုသိုလ်ပဲညွတ်တာနော်ကိုယ်တွေရဖို့ဆိုမြုံလင်းချက်တွေထားမယ်နော်အကုသိုလ်ပဲနော်အများအတွက်အသိဉာဏ်တွေဖြစ်ဖို့ကုသိုလ်တွေရဖို့ပဋ္ဌာန်းတရားတွေနားလည်ဖို့ကျင့်သုံးဖို့ဘုန်းကြီးတို့အဲ့ဒီဒီရွယ်ချက်လေးနဲ့သင်နေရင် ဒါကုသိုလ်ပဲညွန့်နေတာနော်အခုနားတွေကလည်းဒီတိုင်းဟောဒီတရားတွေနားပြီးငါဘယ်လိုဓာတ်တရားတွေကျင့်သုံးမယ်အဲ့ဒီလောက်ဒီစိတ်ကူကဘယ်တော့မှတော့ပဋ္ဌာန်းတရားတွေနားလျော်ဒီရဲ့အဓိပ္ပာယ်ကဘာပြောလဲဒါမျိုးနားလျော်လေ့လာလေ့လာပြီးတော့တဆင့်တက်ပြီးကျင့်ရအဲ့လိုကျင့်ဖို့ရည်ရွယ်ချက်ပေါ့အဲ့လိုရည်ရွယ်ချက်ထားလိုက်ကုသိုလ်ပဲညှို့ထားတာဒါပဲကောင်းတဲ့ရည်ရွယ်ချက်ဒါကုသိုလ်ပဲညှို့ထားတဲ့သဘောပဲအဲ့ဒီလိုထားလိုက်ရင်လည်း နော်ကိုယ်တဏ္ဍမှာကုသိုလ်တွေဖြစ်တာပါနော်နောက်အာဘုဇိတအာဘုဇိတဆိုမြဲစင်ကြယ်ကုသိုလ်ကိုသာမြဲနှလုံးသွင်းနေရမယ်ဒီမှာလည်းကြည်ပါတချို့ကပြောပါလေဟိုစိတ်ကိုစိတ်တိုင်းထားနေပြီးတော့ပါပဲအဲကြောင့်ကမှသွားစရာမလိုဘယ်ဘာသာရေးမှလောက်စရာမလိုပါဘူးဒီလိုစိတ်ကိုစိတ်တိုင်းတိုင်းအရိယာမဟုတ်သေးပဲနေရတော့ စိတ်ကိုစိတ်တိုင်းတိုင်းလူတကူသုံးနှစ်ခုဆိုအကုသို့ပဲဖြစ်နေမှာပဲဒါလို့သူကဆင်ញင်နှလုံးသွင်းမှမတတ်ပဲဆင်ញင်အဲသူကဘာငါတို့ကစိတ်ကိုစိတ်တိုင်းနေထားတာဘာမှမလုပ်ဘူးဘာမှလည်းမပြောမကောင်းတာမလုပ်ဘူးမကောင်းတာမပြောဘူးမကောင်းတဲ့စိတ်တွေဖြစ်နေကြသူမသိဘူးလေဒါမျိုးပြောခြင်းအဲ့ဒီကမဟုတ်ရင်ပဲစိတ်ဓာတ်တွေဖြူစင်မလဲတန်ရှင်းမလဲရိုးသားမှာဘုဒ္ဓတာမနာလိုတွေဖြစ်နေမယ်စိတ်ဓမ္မဒေါသတွေဖြစ်မယ်လောဘတွေဖြစ်နေမယ် အဲ့ဒီ तू အပြစ်ရလို့မမြင်ဘူးပဲသူကမကောင်းတာလုပ်တာမကောင်းတာမလုပ်ဘူးပဲပြောတာဟုတ်မကောင်းတာမပြောဘူးပဲပြောတာဟုတ်ဒါကမကောင်းတာတွေတွေးနေတယ်ကြမ်းနေတယ်ဒါကြောင့်မို့စိတ်ကို စိတ်တိုင်းထားရင်တော့ကုသိုလ်ဖြစ်ဖို့အင်တာနဲပါလေအကုသိုလ်ပဲဖြစ်တယ်ဘာဖြစ်လို့သူ့တန်သူကအရိယာမပေါ့တာအရိယာမဟုတ်တော့အကုသိုလ်ပဲဖြစ်နေဖို့များကုသိုလ်ကိုသာအမြဲနှလုံးသွင်းကုသိုလ်ဖြစ်အောင်ဒီ တရားတစ်ခုခုနေရမယ်ဗျမနေတော့သူကဘာဖြစ်သွားမလဲဆိုစိတ်ကလွတ်သွားပြီအကုသိုလ်ဘက်မှာ တွေးနေမှာပဲအဲကြောင့်ဘာဝနာတစ်ခုစိတ်ကိုထိန်းရလိုက်ဘာဝနာတစ်ခုနဲ့ထိန်းတာဘုရားကုံတော်လေးပွားနေမယ်မေတ္တာလေးပွားနေမယ်စာရင်တစ်ခုနဲ့ထိန်းတာအဲ့လိုမှမထိန်းတာမနဲ့လွတ်ထားလို့ကတော့အကုသိုလ်ဖြစ်ပေါ်ပါမယ်ဟောဒီယဟန်ဟောဒီလူအတူတူပဲဗျနော်ဒီ ကောင်းတဲ့ຢာလေးဆင်ញင်နှလုံးသွင်းနေရဘုရားကုံတော်လေးပွားနေမယ်မေတ္တာလေးပွားနေမယ်စာရီလိုပေါ့ຢာຢာမှာယောနိတော်မဏိကလည်းဆင်ញင်နှလုံးသွင်းနေပြီအမြဲတမ်းကလေးကျင်လေးလောက်ထားအမြဲနှလုံးသွင်းနေဘုရားကုံတော်ပွားပါများနေအာတိဝနဖြစ်သွားမှာပဲအလေးကျင်ရသွားမေတ္တာလေးပွားပါများနေအလေးကျင်အကောင်းလာအလေးကျင်ရပါမယ်ဆိုဟုတ်လားလူလူချင်းတွေ့မေတ္တာရင်ဥအောင်ထားဆိုတာဒါရှေ့ရှေ့ဆရာတော်ကြီးကမိတ် ဒုံနဲ့တူတွေ့လို့ရင်ကိုကမေတ္တာနဲ့ထားလိုက်။နော်သူကလည်းမေတ္တာနဲ့တုံ့ပြန်မှာပဲ။ဒါကုသိုလ်ပဲလေ။မေတ္တာဆိုတာကကုသိုလ်ဘက်မှာပဲရှိတာဟုတ်။ဒုံနဲ့တူကာယမေတ္တာထားတာဝစီကမေတ္တာထားတာမနောကမေတ္တာထားတာ။ဒါကုသိုလ်ပါပဲဖြစ်တယ်ဒီလိုမှတ်ထား။အာဝုဇိတာ ကုသိုလ်ကိုဒါအမြဲနှလုံးသွင်းနေရခြင်း။ကုသိုလ်ဖြစ်တဲ့ကိစ္စတွေအမြဲနှလုံးသွင်းနေရမယ်။သီလစာယူတာလည်းကသောက်တည်တာလည်းကုသိုလ်ပဲ။ ။လူရတဏလည်းကုသိုလ်ပဲတိတဲ့ဆင်မြင်တာကြောင့်ဘာဝနာကုသိုလ်တွေဖြစ်အောင်လုပ်ရနော်။ဘာဝနာကုသိုလ်ကြောင့်အမြဲမပြတ်ဆင်ញံပွားများပွားများသလောက်ကုသိုလ်တွေအမြဲမပြတ်ဖြစ်နေ။အဲအဲ့ဒီလိုလုပ်ပါများရင်ဘာဖြစ်လဲတမှုရာစာရာအလေးကျင့်နေရတာကုသိုလ်လေးကျင့်နေရလာအကောင်းလာအကောင်းလာရင်ကုသိုလ်တွေအာတိဝဏပစ္စည်းဖြစ်သွားတော့ကုသိုလ်တွေအကောင်းလာကုသိုလ်ချိုးတွေပေးတော့ အကုသိုလ်တွေအကောင်းလာအကုသိုလ်ကျိုးပေးပေးမှာပေါ့ကုသိုလ်တွေအကောင်းသွားရင်ကုသိုလ်ကျိုးပေးဖို့အတွက်ဘာလို့အလေးကျင့်လုပ်ပြရဒါကြီးလည်းဘုန်းကြီးတို့မကြမကြပြောရင်ကုသိုလ်ဆိုတာဘာလဲအပြစ်ကင်းရမယ်ပြီးတော့နောက်ကစိတ်ချမ်းသာတဲ့အကျိုးရှိရဒီကျိုးနဲ့ဒီကျိုးတွေရလာဒါကုသိုလ်ပဲခုဘုန်းကြီးတရားတွေသင်ပေးနေတယ်ဗျာနဲ့သင်ပေးနေတယ်ဟိုပုဂ္ဂဒီပုဂ္ဂဟိုထိပါဒီထိပါဒီလိုပြောနေအပြစ်ရှိတာ အဲ့လိုပြောရပြီဆိုပဲစိတ်ကကြည်လင်မှုရှိတော့ယူသားမှုမရှိတော့ဒါဆိုကုသိုလ်မဖြစ်ဘူးကုသိုလ်ဆိုတာဘာလဲပြက်ကင်းရပြက်ကင်းဆိုတာသူများထိခိုက်မှုပုတ်ခတ်မှုမရှိရဘာလုံလုံနော်ဘာပြောပြောကုဘာကုသိုလ်ပဲလုံလုံဘာကုသိုလ်ပဲဘယ်လိုအရာပြောတဲ့နေရာပဲဖြစ်ဖြစ်လုံတဲ့နေရာလည်းဖြစ်ဖြစ်အပြက်ကင်းရတွေးတဲ့နေရာပဲဖြစ်ဖြစ်ကင်းရအဲ့ဒါမှကုသိုလ်ဖြစ်တယ်ပြက်ကင်းတယ်ဆိုပါလေသူများမထိခိုက်ရအောင်အဲ့မျိုး နောက်တစ်မျိုးပြစ်ကင်းတယ်ဆိုတော့ဗာလဲဆိုတော့ဒီအခုကုသိုလ်လုပ်နေတယ်တကုတရားဘုန်းကြီးကကိုယ့်အတွက်ကိုမျောနေမယ်ကိုဟာဟိုလာလာပါမျောဒီလာလာပါမျောနိုင်မကြီးကိုမျောဒီလိုမျောနေမယ်ဆိုရင်တော့ကိလေသာတွေပါဝင်နေတဲ့အတွက်ဒါကုသိုလ်မဟုတ်ဘူးလောဘဒေါသမောဟဆိုကိလေသာတွေမပါဝင်ရဘူးကုသိုလ်လုပ်နေတဲ့အခါအဲ့ဒါတွေမပါမှအပြစ်ကင်းတယ်တကုတရားမျောလင်းချက်လို့နေဟုတ်လား လူလောကပြောရင်ယာရုတိုးဖို့လောကမြောက်ဖို့စီးပွားဥစားတိုးတက်ဖို့တူတဲ့တန်းတယ်ဒီလိုမထားရအောင်ဒီလိုထားလိုက်ရင်ကိုယ်စိတ်ထဲမှာလောဘဒေါသမောဟအစာရည်တခုပါဝင်နေပါဝင်နေတာအပြစ်ရှိအပြစ်ရှိကုသိုလ်မဟုတ်ဘူးနောက်တစ်ခုအပြစ်ကင်းတယ်ဆိုတော့ဘာလဲဆိုတော့ပညာရှိသူတော်ကောင်းတွေရဲ့ကဲ့ရမှုအပြစ်တင်မှုလွတ်တဲ့အပြောမျိုးအလုံးမျိုးအတွေးမျိုးဒါမှကုသိုလ်ဖြစ်ပညာရှိတွေကဝေဖန်နေတာ ပညာရှိသူတော်ကောင်းပြောတာနော်ပညာလည်းရှိရမယ်သူတော်ကောင်းစိတ်ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်ပညာလည်းတက်အသိဉာဏ်လည်းရှိစိတ်ကောင်းနှလုံးကောင်းရှိတဲ့ပုဂ္ဂိုလ်မျိုးတွေဟာသူကအမှန်တိုင်းဝေဖန်တာအမှန်တိုင်းပြောတာမဟုတ်ရင်မဟုတ်တဲ့အကြောင်းမမှန်ရင်မမှန်တဲ့အကြောင်းဟုတ်ရင်ဟုတ်တဲ့အကြောင်းဒီလိုပြောတာဒါကြောင့်သူတို့ပုဂ္ဂိုလ်တွေဒီလိုပုဂ္ဂိုလ်ရဲ့စကားဘုန်းကြီးကအလေးနဲ့ထားအပညာရှိသူတော်ကောင်းတွေကကိုယ်လုံနေတဲ့လုံတွေအပြောတွေကဲရစရာဝေဖန်စရာပြစ်တင်စရာဖြစ်လာပြီဆိုတော့ဒါကုသိုလ်မဟုတ်တော့ဘူး အကုသိုလ်ပဲအဲ့ဒါအပြည့်ရှိပါအပြည့်ရှိရင်ကုသိုလ်မဖြစ်တော့အပြည့်ရှိရင်နောက်ကဘာဖြစ်လဲစိတ်ကစိတ်မချမ်းသာတဲ့အကျိုးတွေဖြစ်လာတော့အဲကြောင့်သမှုရာဆိုတော့ကုသိုလ်ဖြစ်ဖို့အလေးကျင့်ရှိရမယ်အလေးကျင့်ရှိမှအာသေဝနာပစ္စည်းဖြစ်မှာပေါ့ဗျာအဲ့ဒီကုသိုလ်ဖြစ်ကြောင်းတရား၄ပါးမှတ်တယ်အဲ့တော့မြင်သမျှကြားသမျှအာယုန်တွေမှာဆင်ញံနှလုံးသွင်းတတ်ရင်ဒါကုသိုလ်ဖြစ်တယ် ဒါကကာမောဒရာကုသိုလ်ကိုပြောတာရူပကုရူပဒရာကုသိုလ်အရူပဒရာကုသိုလ်တွေကြတော့သူကတမာရီရအောင်ကျင့်ရတယ်တမထကျင့်စဉ်နဲ့ကျင့်ရတယ်တမာရီကျင့်ရအောင်ကျင့်မှရူပကုသိုလ်အရူပကုသိုလ်တွေဖြစ်တယ်မကုသိုလ်ကြတယ်ဒီတိုင်းမကုသိုလ်ကြပါလေဝိပဿနာဉာဏ်နဲ့ဖြစ်အောင်ကျင့်ရတယ်ဝိပဿနာဉာဏ်နဲ့မဖြစ်ဘဲနဲ့မကုသိုလ်မဖြစ်ဘူးအာမတ်တာဝိပဿနာဉာဏ်နဲ့အစဉ်စဉ်ဖြစ်အောင်ကျင့်ရတယ် ဒါကြောင့်မို့ဒီမဉ္ဇဉ်ဖုန်ညာမဂ္ဂုသိုလ်တွေဖြစ်ဖို့ဥပါကုသိုလ်တွေဖြစ်ဖို့အရိပါကုသိုလ်တွေဖြစ်ဖို့ဒေါဂုရကုသိုလ်တွေဖြစ်ဖို့ကြင့်မှာကိုရမကြင့်မဲနဲ့ဘလို့မှမဖြစ်နိုင်ဘူးဒါလေးမှတ်ထားမယ်နော်ကြင့်မှာရတဲ့ကုသိုလ်ရှိတယ်မကြင့်မဲနဲ့ရတဲ့ကုသိုလ်ရှိတယ်အဲ့ဒီထဲမှာဘုန်းကြီးတို့ကြည့်လိုက်ဒါလေးကလည်းအရင်ရက်ကလည်းပြောပြသားပဲဒီပထမဇောစေတနာကဗာလေ ယခုလက်ဘဝမှာလက်ရှိဘဝမှာပဲအာပေးအကျိုးပေးတာပေါ့ဒါမနေ့ကလည်းပြောခဲ့ပြီနောက်တတ္တမသောစေနာအဆုံးနော်ဒါကြတော့နောက်ဘဝမှာအကျိုးပေးတာဘာလို့လဲသူကတချင်းသားဖြစ်တာစွန့်ရင်တတ္တိတဲ့အဲ့လိုအမကောင်းရမသောစေနာလည်းတချင်းနော်အလယ်စော၅ချက်ဆက်သူက၅ချက်ဆိုအကောင်းတော့အဲ့ရကြတော့ တတ္တိယဘဝမှာနိဗ္ဗာန်တိုင်အောင်ဒါကြောင့်ဘုရားလောင်းများကြတော့လေးသင်ခြင်းနဲ့ကဘာတသိကာလပါရင်ဖြစ်ခဲ့တာနောက်ဆုံးဘုရားဖြစ်တဲ့ဘဝမှာစုပုံပြီးကြိုးပေးတာလက္ခဏာတော့32ပါးလက္ခဏာတော့80စာရုပ်ပေါ့ဒီယူပကာရလည်းပြည့်စုံပေါ့နာမကလည်းပြည့်စုံစာရည်ဒီလိုနောက်ဆုံးဘဝမှာအပြီးဝကြိုးပေးအဲဆာမေကျမ်းကမှာတွေ့လိုက်တယ်လုံးဝ90ကဘာထက်ကဒီကုသိုလ်ကောင်းမှုတွေပြုလုပ်ခဲ့တယ်အခုဘုရားလက်ထက်မှာ အကျိုးပေးတာမျိုးအဲကြောင့်ကံတရားဆိုအမြဲတမ်းဆန့်ကျင်အဲ့ဒီဇောငါးချက်ထဲမှာလေလေဇောငါးချက်ထဲမှာလေဘာပဲဇောအထက်ဆုံးလဲသတ္တမဇောပြောမှာသူကအစွမ်းထက်ဆုံးဒုတိယဇောတဲ့တတိယဇောအစွမ်းထက်မြတတိယဇောတဲ့သုဒ္ဓဇောသုဒ္ဓဇောတဲ့ပိစမဇောပိစမဇောတဲ့သတ္တမဇောဒါတွေကဘာလဲနိဗ္ဗာန်မရမီဈာကာလမှာ အဲချိန်ကြီးကြိုးပေးတာနောက်ခုနဘုန်းကြီးတို့ခုနကကရိယာပြကရနည်းနည်းသွားမယ်နော်ပုရိမာပုရိမာကရိယာပြကရဓမ္မပစ္စည်းမာနာပစ္စည်းမာနာကရိယာပြကရနာဓမ္မနာအာတဝေနပစ္စည်းနာပစ္စည်းရောဒါလေးသွားဒါကြောင့်ကရိယာပြကရကြတော့ဟုတ်လား ဘောတကုထူထောင်နဲ့အာတေဝနာတတ္တိနဲ့မဆိုင်တော့ကရိယာကြအာတေဝနာတတ္တိရှိတယ်တော့ဘယ်လိုဘယ်လိုပုံကုန်မျိုးယ ahanan ပုံကွယ်တဏ္ဍာမှာဖြစ်တော့ဘူးအာတေဝနာတတ္တိရှိပြီမယ်လို့ဒီကရိယာပြကတာကြတော့ဘောတကုပြုလုပ်နိုင်ဆိုမရှိတော့ပြုလုပ်နိုင်ဆိုဘာဖြစ်လို့ပြုလုပ်နိုင်ဆိုမရှိတယ်သူ့မှာကိလေသာမရှိတော့ကိလေသာရှိမှဒီကံတွေကပြုလုပ်နိုင်တာကိုဘာတကုကပြုလုပ်နိုင်ကိလေသာတွေမရှိတော့ဘူးဒီကံတွေကမပြုလုပ်နိုင်ဘူးပေါ့ ဒါကြောင့်ဘုန်းကြီးတို့ပြိဿသမုပ္ပါမှာနည်းနည်းလေးကြည်လိုက်မယ်နော်အတိတ်အကြောင်းပဲကြည်ကြည်ပစ္စုပန်အကြောင်းပဲကြည်ကြည်ပေါ့အဲ့ဒီအကြောင်းလေးကြည်လိုက်ရင်ဘုန်းကြီးတို့ဘာတွေ့ရမလဲအတိတ်အကြောင်း၅ပါးနော်ပစ္စုပန်အကြောင်း၅ပါးအတူတူပါပဲအတိတ်အကြောင်းကဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဒီလိုသွားတော့ အဲ့ဒီမှာကျတော့ဘာတွေ့ရမလဲဆိုဘုန်းကြီးတို့ကြည့်လိုက်တဲ့အခါကျရင်ဘိဇာပိဇာသင်္ကဆိုလိုတာကတော့ဘိဇာဆိုပေမဲ့သူကတဏှာဥပါဒံဒါတွေပါပါတယ်သင်္ခါရဆိုရင်ကံလည်းပါပါဘိဇာပိဇာသင်္ခါသင်္ခါရပိဇာဝိညာဏနော်မသိတော့လိုခြင်းလိုခြင်းတော့ဆွဲတော့ဆွဲလောက်တော့ပြုလို့ပြုလို့တော့ဒီဘဝရရှိတယ်ဆိုတော့ဒီဘဝတွေရရှိအောင်ကံနဲ့ကိလေသာပေါ့ဝိဇ္ဇာ အဲ့မှာတဏှာဥပါဒံကိလေသာတွေပဲတရားကိုရဝိဇာကမောဟတဏှာတဏှာပေါ့လောဘပေါ့ပြီးတော့ဥပါဒံဒိဋ္ဌိနဲ့တဏှာလောဘပဲအဲ့တော့ဒါတွေကတရားကိုရောက်အောင်ကိလေသာတွေပဲသင်္ခါရတို့ကံတို့ဆိုတော့ကုသကံအကုသကံပဲအဲရောကများသောဖြင့်ဒီကံနဲ့ကိလေသာပေါင်းပြီးဟောတာများနောက်ပစ္စုပန်အကြောင်း ကြည်လာတဏတဏပိစ္ဆဥပါဒဥပါဒပိစ္ဆဘောပေါ့ တဏှာတို့ဥပါဒာတို့ပါရင်တဏှာတို့ဥပါဒာတို့ပါရင်ပါပါအောင်လေဝိဇ္ဇာလည်းပါတာပေါ့ဘဝရလို့ပါလာရင်သင်္ခါရဆိုတာလည်းပါတာပဲအဲ့မှာတဏှာဥပါဒာဆိုကိလေသာပဲဘဝဆိုတာကံပဲဇာတိဆိုကံရဲ့အကျိုးတရားတစ်ခုပေါ့ဘယ်နေရာဖြစ်မြတ်စွာဘုရားဟောရင်ပါလေကံနဲ့ကိလေသာကိုတွဲဟောတာဒါလေးနားလဲစေချင်တာအဲတော့ကိလေသာမရှိကံကအလုံးမလုံးနိုင် ကံနဲ့ကိလေသာတွဲဖက်သွားဒါကြောင့်မို့ဘုန်းကြီးတို့ဝတ်တွေပြောတဲ့နေရာဟောတဲ့နေရာမှာကမ္မဝကိလေသာဝဝိပါကဝဒီလိုဟောတာဟုတ်အဲ့မှာကမ္မဝကံကိုပယ်ရမယ်လို့မဟောဘူးကိလေသာဝကိုပယ်ရတာပဲကိလေသာဝပယ်လိုက်ရင်ကံဟာသူတခုလည်းအလုံးမလုံးနိုင်တော့ကမ္မဝကလည်းပယ်ပြီးသားဖြစ်သွားတယ်နော်ဒါကြောင့်ဘုန်းကြီးတို့စာပေမှာဆိုဗာပြောတယ်အရတ္တမဲ့ ကိုကမ္မခရကရလို့ဒီလိုပြောတယ်ကံကုန်ညင်းကိုပြုတဲ့တရားပေါ့နော်ကံကိုဓာတ်ရိုက်ကိုပယ်တာမဟုတ်နော် ပြောချင်တာကိလေသာကိုပယ်ရတာပယ်တဲ့ထဲမှာကံဆိုမပါဘူးပယ်ရမယ့်တရားပါကိလေသာလောဘကိုပယ်ရမှာကံဆိုတာဘုန်းကြီးတို့ပြန်စဉ်းစားကြည့်ပေါ့မနေ့ကလောကဒီကနေ့မရှိတော့ဘယ်လိုမှပယ်လို့မရဘူး လုံးမိတဲ့အရာဟာကံပဲဒီကံပဲလို့မရဘူးကိလေသာကပယ်လို့ရဘုန်းတော်ဝေဒနာတွေရှုတဲ့အခါလည်းဒီတိုင်းမှာဝေဒနာကတော့ချွတ်အောင်ရှုလို့မရဘူးဝေဒနာပေါ်မှာဆွမ်းလန်းတွေ့တာနဲ့တဏှာဒါတွေပေါ့ကိလေသာတွေဒါပဲပယ်အောင်ရှုလို့ရတော့ပြောချင်တာကအဲ့ဒီကိလေသာကိုပယ်လိုက်တာနဲ့တွေ့ရင် ကံဆိုတာကအလုံးမဖြစ်တော့ဘူးကံမပါလို့ကိလေသာလုံးမဖြစ်ရင်နောက်ကအကျိုးဆိုဝိပါကဝကလည်းမရှိတော့ဘူးဗျာဒါဟာပါလေယန္တာကိုပြောတာယန္တာကိုကြည့်လိုက်အဲ့ဒါလည်းမြင်သာတာပေါ့နော်အဲဒီမှာအဲ့တော့ဘုန်းကြီးတို့ကဘာလို့ဖို့လို့လဲဆိုတော့ဘဝမှာခုနမတ်စုလေးတွေပြန်ကြည့်ရင်ဒီအာသေဝနာပစ္စည်းကိုလေ့လာလိုက်ဘာတွေ့မလဲကုသိုလ်တွေဘာကြောင့်အကောင်းတယ်လဲ အာဟုတိတွေဘာကြောင့်အာကောင်းတယ်လဲအာအာဒီဝနာပစ္စည်းသိတိုင်းဒါသဘောပေါက်တယ်အဲတော့ကိုယ့်ရဲ့တဏ္ဍာမှာဘာတွေအာကောင်းလဲကုသိုလ်တွေအာကောင်းလုပ်ဖို့လိုတယ်အာကုသိုလ်တွေအာမရှိအောင်အကျိုးမပြအောင်လုပ်ဖို့လိုတယ်ကုသိုလ်တရားတွေများများလို့အကုသိုလ်တရားတွေမဝင်ဘူးပေါ့အကုသိုလ်တရားတွေမဖယ်ရှားနိုင်တဲ့တော့ဘုန်းကြီးတို့တန်တရားတွေဘဝဆက်ဆက်မှာကျင်လည်နေအောင်ပါပဲ။ နော်ဒါကဘုန်းကြီးတို့စာပေရပြောတဲ့စကားပေါ့ပြီးတော့ဘုန်းကြီးတို့အဆုံးမစကားလေးတွေပြောခြင်းလို့ပါတရားလေးပြောနော်ဘုန်းကြီးတို့ဟောတာဆုံးမလေးတွေကြည်ကြဒီဆုံးမလေးနဲ့ပတ်သက်ပြီးတော့ဒါကတော့မလေးမဆိုရင်ဆရာတော်ကြီးပေါ့အကျဉ်းတော်ကသတ္တတန်ခိုင်းတာတင်စင်ကတော့ဒါလုပ်ပြီးဆရာတော်သူတွေကပြေုံတော့မလေးရတကကြီးဦးကြီးတို့ပြောတဲ့ဆုံးမဒီဆရာတော်ကြီးမိတ်လာမှာ ဟင်းမကောင်းတာတို့ဝတ်စားမကောင်းတာလို့ဝတ်ရစားရရင်ဟုတ်လားအိမ်ကမျိုးသမီးကိုပြစ်တင်လို့မရဘူးပေါ့ကိုပြုတ်လို့ထားတဲ့ကံလေးကြောင့်ဒါအကျိုးခံစားရတယ်ဆိုတော့ဒါကိုပြောတော့မကောင်းတာမရတဲ့သူများပုံချလို့မရကိုပြုတ်လို့ထားတဲ့ကံနဲ့အကျိုးပေးတာအဲကြောင့်မို့စိတ်ရဲ့သဘောကိုဆရာတော်ကြီးကပါမြင်တော်မူလဲဆိုပုရိဇင်တဘာဘာပပတမေရပတိမနောမကောင်းတဲ့နေရာမှာမွေးလျော်တယ်အဲဒါကြောင့် သူကမကောင်းတာဆိုရင်လှုပ်ချင်မိမယ်သူပေပြီးမလှုပ်ပဲနေရဟိုကျန်ကျန်ထန်ထန်သွားတာလှုပ်ရှားတာနော်ကာလလေးဟိုကိုကိုယ်တိုင်မကြိုက်ပေမဲ့ကိုကိုယ်တိုင်လှုပ်နေတာရှိတော့သွားတဲ့အခါခြေနှမ်းနဲ့ကြတာတုံနဲ့တူတိုက်ပါတာခန္ဓာကိုယ်ရထောင်ထောင်မမမထီလေးစားပုံစံနဲ့ဒီမူရာတွေမကောင်းတာသူများတွေ ကြည်လိုက်ရင်ကြည်ရတာအဆင်မပြေဘူးပေါ့နော်စိတ်ထဲမှာသဘောမကျအဲ့လိုမကောင်းတာဆိုရင်လှုပ်ချင်မယ်မလို့ပေပြီးမလှုပ်ဖဲနေရမကောင်းတဲ့အမှုရပြုမှုတွေပေါ့ဗျာအချို့ကမကောင်းတာလုပ်နေအောင်အကောင်းထင်တဲ့လူတွေကလည်းအများကြီးရှိသေးတယ်ကိုမှုရရင်ဟုတ်လားလမ်းကိုရှင်နဲ့ဆဲတာလို့ဆိုတာဒါလည်းမကောင်းတဲ့အပြုမှုလေမကောင်းတာဆိုရင်လှုပ်ချင်မယ်မလို့ပေပြီးမလှုပ်ဖဲနေရမယ် မကောင်းတာဆိုရင်ပြောချင်မယ်မလို့ပေးပြီးပြောဟုတ်လားမကောင်းတာဆိုပြောချင်မင်းကိုပြောအောင်ရှင်းကိုပြောအောင်မယ်ဟိုတယောက်တယောက်ပြောလိုက်တာတစ်မျိုးလုံးတရားလုံးနိုင်အဲ့ဒါပြောချင်ပြီမလို့မပြောဘဲနဲ့ကိုနှုတ်ကိုထိမ့်တာမကောင်းတာဆိုကြံရင်တွေးချင်မယ်မလို့ပေးပြီးမကြံမမတွေးပဲနေရမယ်ဆရာတော်ဆုံးမဒါမကောင်းတဲ့ဘက်ကကောင်းတာ ကောင်းတာဆိုရင်မလုတ်ချင်ပေမဲ့လို့ပေပြီးလို့ဘုရားရှိခိုးလည်းလုတ်တယ်မလုတ်ချင်ပေပြီးလို့ရမယ်ဒီချိန်ကဘုရားရှိခိုးခြင်းဒီချိန်ကတရားအထုတဲ့ချိန်အဲဒီချိန်မှာကုသိုလ်ကောင်းမှုလုပ်တဲ့ချိန်စာရင်အချိန်လေးတွေတတ်မှသူ့ရာစီလိုက်ဟောဒီချိန်ကတိန်သင်္ကန်းလူရမယ်တရားဒီချိန်မှာဟောဒီသင်္ကန်းလူရမယ်ချိန်စာရင်လို့ကောင်းလာစေမလုတ်ချင်မယ်လို့ပေလုတ်ရမယ်လုတ်ပါများတော့လည်းအလေးကျင့်ဖြစ်လာတယ် ကောင်းတဲ့ပြုမှုလေးတွေပေါ့ကောင်းမှုယူသေးတဲ့ပြုမှုလေးတွေလေးစားတဲ့ပြုမှုလေးတွေအလုပ်ချင်မှလို့ဘာဖြစ်လို့လဲကိုယ့်ယူသေးလေးစားတဲ့ပြုမှုနဲ့ဆက်ဆံကြိုက်တာပဲလေနော်ကိုကမလုံနိုင်ဘူးဆိုရင်လည်းဒါလည်းသဘောမကြောက်ကိုယ့်ယူသေးလေးစားဆက်ဆံတာကြိုက်ကိုကိုယ်တိုင်လည်းယူသေးလေးစားဆက်ဆံမှုပြောဆိုမှုရည်ကြည်တော့ဒါကြောင့်မို့ကောင်းတာဆိုရင်မပြောချင်ပေမဲ့ပေပြောရမှာချူချူတာတာပြောတာမှန်မှန်ကန်ကန်ပြောရမယ်ရှင်းရှင်းချင်းချင်းပြောရမယ် အများလက်ခံနေတချို့ကမှန်ပေမဲ့လို့မချိုးတာဘူးမေတ္တာတတ်မပါဘူးဒါမျိုးတွေချိုးတာပေမဲ့လို့မှန်ပေမဲ့လို့မချိုးချိုးပေမဲ့လို့မေတ္တာတတ်မပါဒါမျိုးတွေအဲ့တော့စကားမှန်မှန်ကန်ကန်ဖြစ်ဖို့လည်းရည်ကြည်တယ်ချိုးတာဖို့လည်းရည်ကြည်တယ်မေတ္တာတတ်ပါဖို့လည်းရည်ကြည်တယ်လေ့ကျင့်ရတော့ဗျာဘယ်သူမှတော့ဝင်ဝင်ချင်း အကောင်းမဖြစ်ပါဘူးအကြောင်းဆရာတော်ကြီးက ကောင်းတာဆိုရင်မလှုပ်ချင်ပဲပေပြီးလှုပ်ရမယ်လှုပ်ရင်လှုပ်ရင်လေးချင်ပါကောင်းတာဆိုရင် မပြောချင်ပဲမလို့ပေပြီးပြောနော်ခမရတို့ကျင်းဟုတ်လားကျွန်တော်တို့ရှင်တို့ကျမတို့ဘုန်းကြီးတို့ဘုန်းကြီးတွေဒီတိုင်းပဲတပားနဲ့တပားတွေ့လို့ရှင်ပြားဘုရားပြီးတော့ဗာညာဒီလိုပြောရတာပဲလေးစားမှုနေနဲ့ပြောပါများလို့လည်းအလေးကျင့်ဖြစ်လေးကျင့်ဖြစ်လာအာဒေဝနာပစ္စည်းဖြစ်သွားအဲ့ဒါဘဝဆက်စပ်မှာလေးကျင့်ပါ ကောင်းလာဆိုရင်မကြမ်းခြင်းမတွေးခြင်းမပေးပြီးကြံတွေးရမယ်ဒါတော့ဘာဝနာလုပ်ငန်းနဲ့ဆိုင်ဒါတွေဘာဝနာလုပ်ငန်းတွေလုပ်တဲ့အခါမှာဘုရားကုံတော်ပွားတာပြီးမေတ္တာပွားတာပြီးကြားလာတော့ပြင်းလာညီးကွေးလာဖြစ်တယ်ပေးပြီးလုပ်နေရမှာမလို့လေ့ကျင့်လုပ်လာရှိန်ဝါဒနာရှိန်အထုံရှိန်ပါလာမှာပဲဒီဟာနဲ့ပတ်သက်ပြီးအဆုံးသားလေးနည်းနည်းကြော်ကြည့်မယ်နော်ဘုန်းကြီးနည်းနည်းလေးဒီဟာလေးနဲ့ပတ်သက်ပြီး ဟောဆုံနာလေးနည်းနည်းကြောကြည့်လိုက်အဲအောက်မှာအဲဒီအဲဒီဟာကိုပြောခြင်းနဲ့ဒီဆန်ဒီရှင်မြတ်ကြီးကြောင်းနဲ့ပတ်သက်ပြီးပြောခြင်းလို့ဒါလေးကိုဘုန်းကြီးပြောနေရှင်ပိလိန်နာဝသမထေရှင်ပိလိန်နာဝသမထေအကြောင်းဒါလေးကိုပြောခြင်းတော့ရှင်ပိလိန်နာဝသမထေကဟိုအတိတ်ဘဝ ပရိမုဒ္ဒမြတ်စွာဘုရားလက်ထက်မှာပါရမီတွေဖြည့်နောက်ပိုင်းဘုန်းကြီးတို့ဘုရားရှင်လက်ထက်မှာတာဝတိမြို့ပုံနာမြို့မှာလာဖြစ်ပေါ့အဲ့ဒီမှာသူ့နာမည်ပိလိဏဝိသတိတ်တာလို့ခေါ်ပါနောက်ပိုင်းမှာတော့ဘုရားတရားတွေကြားနာကြားနာတွေကတရားတရားတွေဖြစ်ယဟန်ပြုဝိပဿနာတရားအထုတ်တော့ယဟန်နာဖြစ်တယ်ယဟန်နာဖြစ်တဲ့ချိန်မှာသူကကျန်တဲ့ယဟန်တော်တွေကိုတွေ့ရင်ဘယ်လိုခေါ်လဲ ဝဒလဟေဝဒလဟေဝဒလလာစံဟေဝဒလသွားစံစရလို့ဝဒလဆိုရအောင်အများနဲ့သုံးအဲတော့ခြေနဲ့ပုံကိုယ်တွေကမခံနိုင်ခံနိုင်တော့ခြေနဲ့ရဟန်းတော်များကဖရသွားလျှောက်ထားဖရသွားလျှောက်ထားတဲ့အခါကျတော့ဖရမေးတော့ခြေသားလို့ပြောသလားမှမပြောပါနဲ့အဲ့မှာ तू က ကျန်တဲ့ပုဂ္ဂိုလ်များကြတော့ဒီပုဂ္ဂိုလ်ယဟန္တာဖြစ်မှမသိဘူးမသိတဲ့ကောင်ဘုရားပါမိတ်လိုက်လေဆိုပါဠိယဘိက္ခွေအရိယာနံပရဝံဘနဝတေနဖလူတဝါစာနာမနတ္ထိဒါလေးဘုန်းကြီးများပါမြန်ယဟန်တို့အရိယာပုဂ္ဂိုလ်တို့ဟာသူတို့ဘောက်နှိမ့်ချလို့ဒီအစွမ်းပြီးကြံထားတဲ့စကားပြောဆိုခြင်းမရှိဘူး။ဘာဖြစ်လို့ဒီရှင်မြတ်ကြဝန္တလဝန္တလနဲ့ပြောနေလဲဆိုရင်မိစ္ဆခောပနာဘုံတတိအစိဏဝတေနဘဝိယ အမှန်စင်စစ်ရှေးဘဝများစွာအလေးကျင့်များစွာပြောခဲ့ခြင်းကြောင့်သာဖြစ်တယ်။အဲဒီရိယာပုဂ္ဂိုလ်တို့မြည်သည်ကြံထမ်းတဲ့ဒေါသပါတဲ့ပြုသဝါစာမျိုးနဲ့ပြောခြင်းမရှိဘူး။ဒါပြောခြင်းသူများကိုနှိမ်ချလို့ဆဲတယ်လို့ဆိုတယ်လို့ဆိုတာသူများအိတ်တာမစီရကြောင့်ဆဲတာဆိုတာနှိမ်ချဒီလိုသဘောမျိုးနဲ့ကြံတယ်ဒီချင်းမြတ်ကြက်ဒီလိုဝတ္တလဝတ္တလပြောပြီးမြဲသူစိတ်ထဲမှာအဲ့လိုသူဘာပေါ်နှိမ်ချလို့တဲ့စိတ် အိတ်တာမစ္စယဆိုရင်လုံးဝမရှိဘူး။ဘာဖြစ်လို့ဒီလိုပြောနေလဲရှေ့ဘဝများစွာကနော်ဒီမှာဘဝများစွာအတိတ်ဘဝဘဝများစွာဘဝတစ်ဘဝတော့မဟုတ်အတိတ်ဘဝ900ဘဝပေါင်းများစွာဒီဝတ္တလဝတ္တလသူကအမျိုးမြတ်တဲ့မျိုးမှာဖြစ်လာသူမြောက်အောက်တန်းစားအနေနဲ့ဆက်ဆံပြောဆိုခဲ့အလေးကျင့်ညာပါသွားတာလေးကျင့်ညာပါတော့ယဟနာဖြစ်သည့်တိုင်ဒီမှာလေးကျင့်ညာပါနေ အဲ့မှာကြည့်လိုက်ခုရဟနာဖြစ်သွားပြီရဟနာဖြစ်ပြီမြဲလို့ဘောဆက်စကအထုံဝမ်းသာအလေးကျင်ညာပါလာဒီဘက်ဘဝမှာနှုတ်ကြမ်းတော်နှုတ်ထွက်ကြမ်းတော်မူတော့ဝေဒလာဝေဒလာဒါမဲ့စိတ်ကကြမ်းတာမကြမ်းဘူးအဲ့ဒီဖြစ်ပြလေးတစ်ခုပြောချင်တော့ဘယ်လိုလဲဆိုတော့အဲ့ဒီလိုမြတ်စွာဘုရားနေပြီးတော့ရဟန်းတော်များဖြည့်ရှင်းကြရတယ်ပေါ့လေသူက သူများကိုနှိမ်ချလို့တဲ့ဆိုဣဒမစ္စယစိတ်နဲ့ဒီလိုဝေဒလာပြောတာမဟုတ်ဘူးသူ့ရဲ့ဘဝပေါင်းများစွာကအလေးကျင့်ဝါသနာတွေပါခဲ့တဲ့အတွက်ဒါပြောဆိုရင်တော့ဖြစ်တယ်အကြောင်းပြည့်မရှိဘူးဆိုအကြောင်းပြောတော့ပြီးတော့သူအဖြစ်ပြက်လေးတစ်ခုပေါ့ရှင်မြတ်ဟာဘုန်းကြီးတို့ရာဇကြုံမြို့ဆုံးခံကြွဆုံးခံကြွတဲ့အခါမှာလူတယောက်ကမြို့ကိုတက်လိုက်တောဝတကတယောက် မြို့တက်လာပြီးပိတ်ချင်းသီးတွေရောမှုတောင်းနေတဲ့ထက်ဟုတ်အောင်သူကဆုံးခံသွားရင်လည်းတွေ့ရထိတ်လက်တွေ့တော့တွေ့ပေါ်ဟေ့ဝဒလာဘာတွေတော့ကွာဟေ့ဝဒလာတောင်းနေတဲ့ဘာတွေပဲကွာလလန့်မေးအဲ့တော့တကားဘာပြစ်လာဒီရငါ့ရဲ့အခုမှတွေ့ဘယ်နဲ့လို့ငါ့ဝဒလာဆိုလူယုံမှပြောတာဒါရတေးပြောဖြစ်တယ်ငါ့ကိုလူယုံမှလာပြောနေမှမသိဘူးအဲခံနေမခံရင်တော့ဘာလို့လဲပက်လိုက်တော့ ဆန့်ကျင်မဲ့ပြောတော့အမှန်တိုင်းမပြောတော့ဘူးဟေဝဒလာဘာကြီးလဲကွာသူကဆန့်ကျင်မဲ့ပြောအကြွက်ချီးတယ်လို့ပြောလိုက်တာအဲ့တော့ရှင်မြတ်ကြီးကဒေါသမဖြစ်ဘူးဟုတ်ကွာမင်းပြောတဲ့အတိုင်းဖြစ်ရမှာပေါ့ဆိုဒီပြကြီးကဆုံးကဆက်ကြွသူကလည်းဈေးရောက်ဈေးရောက်တော့ကဖွင့်ကြည့်လိုက်တော့ကဘာဖြစ်လဲကြွက်ချီးတယ်ကြီးဖြစ်အာဒီတောင်းနေလားဆိုကြံတဲ့တောင်းတွေဖွင့်ကြွက်ချီးတယ်ကြီးဖြစ်အာဈေးကရောင်းလို့ဆင်မပြေဘူးအာဘာကြောင့်ဖြစ်တယ်လဲ စဉ်းစားနော်။ငါကရဟန်းတစ်ပါးနဲ့ငါဒီလိုပြောတယ်ဒီเจ้าညာဖြစ်သလားပါနေ။နောက်တော့မြို့တွေကတခါတခါရောက်ဒီမြို့မှာနေတဲ့လူတယောက်ကဈေးဝယ်လာနေတယ်။ဘာဖြစ်လာလဲခင်ဗျာဈေးမရောက်နေဘယ်နဲ့ကြမ်းမိုက်နေမျက်နာလည်းသုံးဖို့ဒေါသဖြစ်ဒီနေ့မနေ့ကရဟန်းတော်တစ်ပါးနဲ့တွေ့လို့ဒီဟာအဲ့မှာတကားပြောပြတယ်လေပြောပါတယ်အာအဲ့ဒါရှင်ပိလိန်နာဝသမထေကြီးကွာဒီဘုတ်ကရဟန္တာရှင်မြတ်ကြီးပဲသူကဒေါသမရှိတော့ဘူး သူ့ရဲ့အတိတ်ကဝါသနာအကြောင်းကိုပြောနေတာအဲ့တော့ခမညာအဲ့ဒီအရှင်မြတ်ကြီးရှိတဲ့နေရာလှဲမောင်းသွားပေါ့ဗျာလှဲမောင်းသွားအရှင်မြတ်ကြီးကမေးလိုက်မေးလိုက်အမှန်တိုင်းပြောလိုက်ပေါ့အဲ့လိုကြံ့ကြံ့ပြီးတော့ပစ္စည်းတွေနဲ့တူလှဲပြန်မောင်းရှင်မြတ်ကြီးအဲ့လေဆုံးခံပြန်လာနဲ့သွားကြုံတော့မေးပြန်တယ်ဟဲ့ဝေဒလာဘာတွေတော့ကမှန်ပါဗျာပိတ်ချင်းသေးတယ်ပါဗျာဟေးမင်းပြောတဲ့အတိုင်းဖြစ်ရမှာမဟုတ်ပါဒီလိုပြောလိုက်တယ်ငကူတိုင်းပြန်ဖြစ်သွားတယ်ပေါ့နော် နောက်ပိုင်းမှာတော့ဒီရှင်မြတ်ကြီးကဒီနတ်တွေချစ်ခင်မြတ်နိုးတဲ့နေရာမှာအေရတဲ့ရတော်မူပါတယ်နော်ဒါရင်ဟုတ်တို့ပါဠိတော်ပထမဥအမြဲနဲ့25ခုနကအကြောင်းအရာလေးတော့ထက်ကရာ215ပါပါပါတယ်နော်ဒါကတော့ခွန်ကြီးတို့ဒီဇေယိုက်ဝါဒနာအကြောင်းကိုကြည့်လိုက်နော်ဘုန်းကြီးတို့ဒီမှာဘုန်းကြီးဘာကောက်ချက်ချမိလဲဆို ယဟနာဖြစ်ပဲစေနော်ဒီဟာကသူများဒုက္ခပေးတော့ဆိုတော့ဘုံညာအဲ့လိုနားလေဒီမကောင်းတဲ့ဇိုက်ဝါဖះများကြတော့တမန်တမုဒ္ဒံဖះများကြဖះဖြစ်တာများဒီမကောင်းတဲ့ဇိုက်ဝါဒနာကုန်ပဲတယ်ဗျဘုန်းကြီးတို့ဣစ္ဆကဗုဒ္ဓတို့တာမန်ယဟနာတွေဒါဒါဣတိတဲ့ယဟနာနော်တာမန်ယဟနာတော့မဟုတ်နတ်တွေချစ်ခင်မြတ်နိုးတဲ့နေရာမှာဣတိရတဲ့အရှင်မြတ်ဒီမှာဇိုက်ဝါဒနာမှာ မပယ်တဲ့ခါကျဘာဖြစ်လဲသူများအတွက်သွားဒုက္ခဖြစ်တော့ရဲဝံဒီမကောင်းတဲ့ရဲဝံကကိုယ့်အတွက်ဒီမကောင်းသူများအတွက်ကဒုက္ခဖြစ်တယ်ဒါလေးသတိထားပြီးဘုန်းကြီးတို့ပြင်ဆင်ခြင်းဒါကြောင့်ခုနမစိုးဆရာတော်ကြီးမကောင်းတာဆိုရင် ပြောချင်ပေမဲ့လို့ပေပြီးမပြောဘဲနေရနော်မကောင်းတာဆိုရင်ကြံ့ညင်မဲ့ပေပြီးတော့ မကြမ်းမဲ့မတွေးပဲနေရမယ်ဒါပဲမကောင်းတာလည်းလောက်ပါမြိုင်ဒါလည်းပြောဆဲပြောရတဲ့ဝါသနာရှိလို့အမြဲမပြဆဲပြောတယ်တူတူတယောက်တွေ့ရတယ်နှုတ်ဆက်လိုက်ဆဲပြီးနှုတ်ဆက်တယ်ဒါမျိုးတွေဟွန်းဘုန်းကြီးလောကလည်းရှိတာပဲလူလောကလည်းရှိတာပဲနော်အဲ့ဒါကိုသတိထားကောင်းတာဒါဒီအလေးချက်များဟောဆဲနှုတ်တဲ့နှုတ်ဆက်တဲ့ကွာဘယ်တွေ့တွေ့ဆဲနှုတ်ဆက်တဲ့ဒါဘုန်းကြီးတို့ညာဒေတာဖြစ်ပြတဲ့ခုပေါ့ ဒါကိုလည်းဘုန်းကြီးတို့ပြောပြတာတခြားမဟုတ်ပါဘူးဒါဘုန်းကြီးတို့သင်္ကန်းစာယူဖို့ပြောပြတာအရာဒေတာတစ်ခုဘုန်းကြီးမန္တလေးမဆိုရင်ဒီမှာဆာချာဘုန်းကြီးလှုပ်ဆင်ခါကဒီဆရာတော်ကြီးနှစ်ပါးရဲ့တပည့်တွေကဘုန်းကြီးဒီမှာလာပြီးတော့ထားပါတယ်ဆရာတော်ကြီးကအသက်80ကျော်အဲသူတပည့်ကတော့60ကျော်လောက်တပည့်ကလည်းနေမှာတော့နာမည်ကြီးပေါ့ဗျာအများဒေတာမှာဘယ်ပုဂ္ဂိုလ်တွေ့တွေ့သူကဆဲ့ပြီးနှုတ်ဆက်တာဘုန်းကြီးဖြစ်ပြန်မှာ သူ့တွေ့ဟုတ်လားကြိုရှောင်းနေရတယ်တွေ့သဖြင့်ပြိတ္တချာညာမှာတော့ဘုန်းကြီးတို့ညာမှာတော့ယထာဘုရားယုံတို့ပါလို့လူများစုဟုတ်လားတာရင်နိုင်ရှိတဲ့ချိန်တို့သူနဲ့ထိတ်တိုက်မရင်ဆိုင်နဲ့မတွေ့လိုက်နဲ့သူကဆဲပြီးနှုတ်ဆက်တာကျန်တဲ့ဘုကရှက်တော့ရှက်တော့ပုံရှောင်နေရတဲ့အဖြစ်မျိုးတွေများပြီးတော့ဘုန်းကြီးတို့တန်ခါလောကမှာじゃဘယ်လိုဖြစ်လဲဆိုတော့ဘုန်းကြီးဆိုလဲဥစ္စာဆရာရှိတာပေါ့နော်ဥစ္စာဆရာဖို့ဘုန်းကြီးခုတော့ပြန်တော်မူသွားတယ်အဲ့လိုဥစ္စာဆရာတို့ဆရာတို့ရှိရတယ် အဲ့ဒီလိုနဲ့နေရပါအဲ့တော့ခုနကဆဲတယ်ဆိုတော့ဆရာတော်ကြီးရဲ့ဆရာတော်ကြီးရှိတယ်80ကျော်ဆရာတော်ကြီးသူတို့ဘက်ကဆဲတယ်ဆိုတော့ကြာတော့လေဒီဆရာတော်ကြီးဆုံးမမယ်ဟောတရားရှိတော့အာနာထုံနှံစင်မှာဆရာလည်းတော်တော်ဆုံးမအဲသူတို့ဘက်ကဥပါနဝန္တာဆိုပါဆရာတော်ကြီးခေါ်လိုက်တယ်မောင်ပါနဝန္တာရေလာပါဦးကွဆရာတော်ကြီးအဲ့လောက်နုညံ့သိမ်မွေ့တယ်ဆရာတော်ကြီးတပည့်အားလည်းကြံထမ်းတယ် ရောက်လာတယ်ရောက်လာတော့ဆုံးမမယ်လို့စကားလေးစတယ်မောင်မနဝန္တမင်းဆဲတယ်လို့ကြားပါတယ်ကွယ်ဒီလိုမိန်လိုက်အဲ့မှာဘာဖြစ်လဲဆိုတော့တပည့်လောက်တဲ့သူချမ်းချမ်းတဏဟိုသူပြောတဲ့စကားတော်တော်ကိုရိုင်းတယ်ဆရာတော်ရှိကိုဆဲပြောဘုန်းကြီးနည်းနည်းလေးပြောပြင်ပြောဘယ်ခွေးမှသာဆရာတော်ရောက်တယ်မသိဘူးဆိုအဲ့လိုမျိုးသူပြောတာဒီတဲ့ကြမ်းတယ်အဲ့ကြဆရာတော်ကြီးဘာဆက်ဆုံးမှမသိဘူးဆို ဘုန်းကြီးတို့နေဘက်မှာဆိုရင်ဒါဟိုးလေးတကြောဖြစ်ခဲ့တဲ့ကိစ္စဖြစ်သွားပြောချင်တာကဒီမကောင်းတဲ့လေ့ကျင့်လဲကြတော့ဝါသနာပါသွားတယ်ခုနဆရာတော်ကြီးတို့ဆရာတော်ပဲကြည်ဆရာကချိုးတယ်တပည့်မချိုးတခါတလေတပည့်ကနှုတ်ချိုးတယ်ဆရာကနှုတ်မချိုးဆရာတော်တပည့်ကိုနှုတ်ချိုးတာအင်မတန်ရှားပါတွေ့ရခဲ့တယ်မရှိဘူးလားဆိုရှိတယ် မိဘနဲ့သားသမီးလည်းဒီတိုင်းပဲခါရီမိဘနှုတ်ချိုးတယ်သားသမီးနှုတ်မချိုးခါရီလေးသားသမီးနှုတ်ချိုးတယ်မိဘနှုတ်မချိုးမိဘရောသားသမီးရောနှုတ်ချိုးတာဒါဘုန်းကြီးတွေ့ဘူးပါဘုန်းကြီးတို့ဒီမှာပဲဒီမှာလေးတယောက်သူနှုတ်တော်တော်ချိုးတယ်သူကချင်းချိုးလေးစားမှုရှိတော့ဘုန်းကြီးဗမာပြည်ပြန်ပြန်သင်္นานနဲ့ဖွင့်တဲ့ချိန်သူ့မိကိုလှမ်းပြီးတော့ပြောတော့သူ့မိကဘုန်းကြီးတို့ပြန်ပြီးဆွန့်ကပ်ပါအဲဒီဒီမှာရလဲနှုတ်ချိုးတာ ဘုန်းကြီးတက်တက်နဲ့တကအာအသိမိဟုတ်လားအမေရနဲ့နှုတ်ချုပ်သမီးရနဲ့နှုတ်ချုပ်အဲ့လိုမျိုးတော်တော်ရှားတယ်အဲ့ဒီမျိုးနှုတ်ချိုတာမျိုးလေးတွေဟုတ်လားဘုန်းကြီးတို့ကလေးလာဖို့တူခိုးဖို့လို့ခုနဆုံးမတဲ့ဆရာတော်ကြီးဆိုရင်ဘုန်းကြီးတို့ဘုန်းကြီးတွေဆိုရင်ရမ်းဖြစ်တာနဲ့တိုင်းဥတ္တပြီးခေါ်တာကိုရင်ဘွားဆိုကိုရင်ကောတိတာဥစဉ်ပြန်လာဥကောတိတာဒီလိုခေါ်တာခုနကဆုံးမတဲ့ဆရာတော်ကြီးဆိုသူကတအားချိုးတယ်ဘုန်းတို့တော့လိုက်မမီဘူး ဘုန်းကြီးတို့ဘွဲ့တော်မှာကောတိတာလို့သူဘယ်တော့မှမခေါ်ဘူးကိုကောတိတာလည်းဒီလိုလည်းမခေါ်ဘူးသူကဘယ်လိုခေါ်လဲဘုန်းကြီးဘွဲ့ဆိုဟောကောတိတာရေဒီလိုအဲ့လိုခေါ်လဲနုညံ့နဲ့တိမ်မွေးတယ်ဆရာအဲ့လိုနုညံ့နဲ့တိမ်မွေးတယ်ဆရာတော်ကြီးကဘလောက်နုညံ့နုညံ့ခုနတပည့်ကြတယ်ဘယ်လိုပဲဆုံးမဆုံးမသူ့ရဝတိဝစီဇေယကွာနာတဲ့ပါမှာပေါ့အဲအများအားကြံ့ထမ်းနေတာအဲ့လိုမျိုးဖြစ်တယ်ဒါကြောင့်မို့ဘုန်းကြီးတို့က ဒီမကောင်းတဲ့ဆရာဝါဒနာဆိုကိုယ်ကလည်းပြင်ရမယ်ခုနပြိလိန်နာဝိသမထေရကြီးလဲရဟန္တာရှင်မြတ်ကြီးရဟန္တာရှင်မြတ်ပေမဲ့ဉာဏ်နဲ့ပုဗ္ဗရဟန္တာရှင်မြတ်မှမသိဘူးလေမသိတော့လည်းဘာဖြစ်မှလဲပြောပြကြတာပေါ့တုံ့ပြန်ပြကြအောင်သူကဒီလိုပြောလဲကိုယ်လည်းဘုံမတွေဘုနဲ့ကလန်ပြောပေးမှာဒါဘုန်းကြီးတို့ပြိလိန်နာဝိသမထေရကောင်းခုနကဒီသင်္ကန်းစာယူစရာလဲဘုန်းကြီးပြောနော်နောက်ကောင်းတာအတူယူစရာတွေလည်းရှိတယ် ရှင်မြတ်ကြီးဒီချိန်မှာရသော်ဘုရားကလောက်ထီမြို့နာရမိတ္တိခုနကဘုန်းကြီးတို့အောက်နာလေးပြိလိန်နာဝဝစမထေကြောင့်အဆုံးပိုင်းနာလေးကြည့်မယ်နော် အောက်နာလေးမှာရှင်မြတ်ကြီးရဲ့ရှင်မြတ်ရဲ့ကောင်းကုန်များအကြောင်းကိုပေသစ္စသိက္ခာဘုအဲ့မှာဝိနိပါဠိတော်ပထမအုပ်စာမျက်နှာ360ဝိနိပါဠိတော်စာမျက်နှာတတိယအုပ်စာမျက်နှာ နေရာကိုဒီမှာလေ့လာကြည့်ပါဘုန်းကြီးညွှန်တာအဲ့ဒီအကြောင်းအရာတွေဘုန်းကြီးပြောမယ်နော်ဘေသစ္စာကိုသိက္ခာဘုတ်တွေမှာနေတကိယသိက္ခာဘုတ်ဘေသစ္စာသိက္ခာဘုတ်မှာသွားတွေ့ပြီဒါကဘုန်းကြီးတို့ဆာကြံရောက်ရင်ခုတာမဏေကျော်တွေပါလေအဲသူတို့လေ့လာသင်ယူရတယ်မြတ်စွာဘုရားကတောက်တိမျိုးနာရဝီတထေးဆောက်လုပ်လူထားတဲ့ဇေတုံအကြောင်းမှာတရင်သုံးနေတဲ့ချင်းရှင်ပိလိန်နာဝဆမထေရတော့ရာဇကျုံမြို့မှာ မင်းတို့ဗိမိတာရာတို့တိုင်ပြီးစာတတတို့တိုင်ပြီးအဲ့ဒီမျိုးမှာသတင်းသုံးဘလို့ကြောင်းလိုက်ဖြစ်မှာပေါ့အဲ့ဒီမှာဘာလို့လဲဆိုသူကရာဇဂျိုမျိုးဆိုတောင်းငါလုံးပိတ်ဖုံးငါကိုရာဇဂျိုဆိုတာဘုန်းကြီးကလို့ပြောကြအဲ့ဒီရာဇဂျိုမျိုးပတ်ပတ်လေးမှာတောင်းနေရှိတော့အဲတောင်းနေမှာတချို့ကအလိုအနေနဲ့လိုင်ကောင်းတပွဲဖြစ်နေရှိတော့အဲလိုင်ကောင်းတပွဲတွေ အဲ့ဒီလှိုင်ကောင်းနဲ့ဝင်ပြီးတော့ရှင်ပိလိန်နာကိုသမထေရနေတန်စင်မှုညတန်စင်မှုရှင်းလင်းတယ်ရှင်းလင်းတဲ့အချိန်မှာဗိမိတာရမင်းကြီးအကြောင်းရောက်လာအဲရှင်မြတ်ကြီးနာရောက်ရောက်ပြီးတော့ရှင်မြတ်ကြီးကတော့ကတော့ပြီးတော့ရှင်မြတ်ကြီးကိုလျှောက်ပါတယ်ရှင်ဘုရားဘာတွေလုပ်နေပါလဲဘုရားအဲလန့်ကူလေးတန့်ရှင်းလုပ်နေပါလေဒကာကြီးအရှင်ဘုရားအဲ့လိုဆိုရင် သူကတန်ရှင်းလို့ကိုကပ္ပိယခေါ်တာပေါ့နော်ဝိရိကနဲ့ညီလောက်တတ်တဲ့ပုဂ္ဂိုလ်မျိုးပေါ့အဲ့လိုမျိုးပုဂ္ဂိုလ်ရှင်ပြအနိနာမှာဒီတန်ရှင်းလုပ်ပေးဖို့ကပ္ပိယများအလိုရှိပါသလားလျှောက်တာအဲ့တော့ရှင်မြတ်ကြီးကယဟန္တာလည်းဖြစ်တဲ့ဝိနည်းလည်းလေးစားတော့တခါကြီးတဲ့မြတ်စွာဘုရားကဒီကပ္ပိယကိုခွင့်ပြုတာမရှိသေးဘူးဒီလို ခွင့်ပြုခွင့်ပြုတာမကြဘူးသေးဘူးပေါ့ဒါဆိုရင်ရှင်ဗျာတဲ့မြတ်စွာဘုရားမေးလျှောက်ကြည့်ပါဗျာတဲ့မေးလျှောက်လို့အင်းတပည့်တော်အကြောင်းပြန်မှာပြောဒီကပ္ပိယဟိုကပ္ပိယလူတန်းကျင်တယ်ပေါ့ဗျာမင်းကြီးကပြောလို့ရအဲဒီမှာမင်းကြီးကလျှောက်ထားလိုက်တော့ကောင်းပါပြီလေမင်းကြီးဆိုပြီးတော့ရှင်ပြိလိန်ကဥစ္စမထေရကြီးကအဲ့လိုပြောပြီးတော့ မြတ်စွာဘုရား ਨੇ တွေ့တဲ့ချိန်မှာမလုပ်လဲဆိုတော့မေးပါတယ်မြတ်စွာဘုရားအဲ့ဒီလိုဆိုရင်ဒီကပ္ပယကာရကကိုခွင့်ပြုတယ်ကပ္ပယကိုခွင့်ပြုတယ်ဒီလိုမိန်လိုက်မိန်တဲ့အခါမှာရှင်မြတ်ကြီးကဘယင်းကိုကြောင်းကြတယ်ဘယင်းကလည်းသူသောတော်ဗံဘယင်းဖြစ်ပြီးမြန်တိုင်းရည်ပြည်ကိစ္စတွေများနေတော့ ဟိုကအကြောင်းပြန်တဲ့ချိန်မှာချက်ချင်းကြီးမလှူမိဘူးပေါ့ဗျာဆိုလိုတာတော့သူကဒီအလောကိစ္စတူကလောက်နေတော့အဲဟိုကလည်းတိတ်ရေးမကြည့်တော့အနောက်မှလုံမယ်နောက်မှဒီလှူမယ်ဆိုတဲ့သဘောနဲ့ထားလိုက်တဲ့သဘောရှိပါဒါမဲ့မင်းဆိုတော့လောကိစ္စတွေများတော့မေ့သွားပြီတော်တော်နဲ့ဒီကပ္ပယမလှူဖြစ်ဘူးအကြာကြီးနေမှာတရိယာကြာကြီးနေမှာတရိယာသူ့ရဲ့အနိနာအတွင်းဟိုမှာကိုမေးတယ် အဲ့အတုမှာငါရှင်မြတ်ကြီးကိုရှင်ပိလိန်ဝိသမထေမြတ်ကြီးကိုဗဗ္ဗယကာရကအယံဆောင်လှူဖို့အမေလျှောက်ထားခဲ့ဘူးလေငါလှူပြည့်လားမမရှင်မြင်းများမလှူပြည့်သေးပါအဲအဲ့လိုဆိုရင်ရက်တွေတွက်ကြည့်တာဘလောက်ကြာနေပြီလဲအဲ့မှာရက်ဘလောက်ကြာနေလဲရက်ပေါင်းနော်တနေ့မကဘူးကြာရက်ပေါင်း900ရှိပြီလေတနေ့360နော် ရပောင်းအဲ့ဒီလောက်ကြီးကြားနေပါပြီဖရာအဲ့ဒီရဲ့အရှိအတွက်နဲ့မြတ်ကပ္ပိယကာရကကပ္ပိယလုံးမဲ့ပုံကုန်တွေလှူတာဗျအဲ့ဒီကပ္ပိယလုံးမဲ့ပုံကုန်900ပေါ့နော်လှူတယ်အဲ့တော့အဲ့ဒီပုံကုန်တွေဟာတိကျရွာတွေရွာဖြစ် ဖြစ်လာတယ်ပေါ့ဗျအဲ့ဒီရွာလေးကိုကပ္ပိယ အာရကရွာသို့မဟုတ်အရန်ဆောင်ရွာပိလိန်ဒရွာငယ်ဒီလိုခေါ်တော့အဲ့မှာသူတို့ကတိကျတဲ့ရွာ ဖြစ်တော့ဘယင်ကလည်းခုန်ကင်းလွတ်ခွင့်နဲ့ရတော့အဲ့ဒီဒီရှင်မြတ်ကြီးကအဲ့ဒီရွာလေးကိုသွားပြီးဆုံးခံကြွနေလို့နေတော့ဒီနေ့မှာဆုံးခံကြွတဲ့အချိန်ဘုန်းကြီးတို့အိန္ဒိယမှာလည်းပျော်ဝဲရှုံပွဲတွေပေါ်တော့ဘုန်းကြီးတို့နိုင်ငံမှာတချံပွဲတို့လိုဘာပွဲတွေလိုပေါ့ အဲ့လိုပွဲကြီးခြင်းရှိတယ်ပွဲကြီးခြင်းရှိတဲ့အချိန်ကာလမှာရှင်မြတ်ရမနက်ပိုင်းသင်္ကန်းယုံပြီးတော့ဆုံးခံကြွတော့ခုနသူ့ရွာငယ်လေးပေါ့ကပ္ပယကာရကရွာလေးကိုကြွရွာငယ်လေးဆုံးခံဝင်တဲ့အခါကျတော့ရွာမှာအဲ့လိုပွဲလန်းတပင်အတွက်ဟိုလာဝတ်ကောင်းလာလာလေးဝတ်ကြကလေးငယ်လေးတွေဆိုရင်ဝတ်စားလာလာလေးဝတ်ဟုတ်လား သုံးဆောင်လေးလှလှပပလေးတွေရရမြုံမြူနေဒါပေမဲ့လို့အိမ်တိမ်မှာကြတော့ဘာသွားတွေလဲဆုံးမလဲလဲနဲ့အိမ်တိမ်ရောက်တော့ခင်းတဲ့နေရာမှာထိုင်းနေခိုင်းနေချိန်မှာသမီးငယ်လေးကသူများတွေလို့ပေါ့လှလှပပလေးဝတ်ချင်တော့သူ့ကိုလည်းအဲ့လိုမျိုးတွေဝတ်ဆင်ပေးဖို့ငါ့ကိုလည်းဒီဝတ်ပန်းလေးပေးပါဒီပန်းလှလှလေးဝယ်ပေးပါသမီးငယ်လေးအော်ဟင်းငိုကြွေးနေ ဟိုကျွေးနေတဲ့ကညာရှင်မြတ်ကြီးမေးတယ်ဓမ္မကြီးသမီးငယ်လေးကဘာလို့ဒီလောက်ငိုနေရလဲမှန်ပါဗျာခြားပုတ်ကငယ်လေးလှလှပါပန်းလေးတွေပန်းပြီးတော့ပွဲတော်သွားကြတော့သူကလည်းအဲ့ဒီလိုပန်းလေးတွေလှလှပါပါလိုချင်လို့ငိုနေတာပါဗျာတပည့်တို့ဆင်းရဲသားတွေမှာဘယ်တန်ဖိုးရှိတဲ့ပန်းတွေဝယ်ပေးနိုင်ပါလဲဗျာစားဝနေရတောင်းမှာတစ်နေ့လောက်မှာတစ်နေ့စားရပေါ်အောင်အဲကြောင့်ဒီလိုဝယ်မပေးနိုင်ဘူး အဲတော့သူလိုချင်တော့ပန်းမရလို့အော်ဟေ့ငိုကြွေးနေပါလေဗျာဘုန်းကြီးတို့အညာဒေသမှာတော့ရှိပါတယ်နော်ခုခေတ်တော့ပြောင်းလဲသွားပြီဆင်းချင်းအောက်ရတန်နေပါပြီဟောအရင်တုန်းကတော့ဘုန်းကြီးတို့ရေအိုးစင်နေပါရှိတော့ခုချိန်ကြီးလည်းရှိပါရေအိုးစင်တဲလို့ရအောင်အောက်ကကရုတ်ခွေတွေပါထားမြက်ကရုတ်ခွေရှိတယ်ထန်လေးတွေပေါ်တယ်ထန်ကရုတ်ခွေရှိတယ်မျိုးစုံရှိကြတော့အဲကရုတ်ခွေလေးက မကောင်းတဲ့ခါကျအဲ့ဒီရှင်အမချအချောက်ဒါဒါတော့လူဟာဣဒကမကိုပြောတယ်ကောင်းပြီအဲ့ဒီလိုဆိုရင်ဟိုဟိုမြတ်ကရုခွေလေးကိုသူငမလေးကခေါင်းမတင်ပေးလိုက်စမ်းခေါင်းမတင်ပေးလိုက်ခေါင်းမတင်ပေးလိုက်တဲ့ခါကျတော့ဟိုဒိဋ္ဌာန်လိုက်တာရွှေကုရွှေကရုခွေလေးဖြစ်ပါစေရွှေပန်းကုန်းလေးဖြစ်ပါစေဒီလိုဒိဋ္ဌာန်လိုက် ရွှေကရုပ်ကိုရွှေပန်းကုန်းလေးလို့ဖြတ်သွားတာအဲ့မှာလည်းမှတ်ထားဖို့ရကယန္တာရှင်များမှာဒိဋ္ဌာနေတိဝိကုပ္ပနိတိဒိဋ္ဌာရှင်ဒိဋ္ဌာနဲ့တကောမပြကောင်းမှုဖြစ်ဆိုပေမဲ့လို့အဒိဋ္ဌာနေတိဒါမျိုးကြပြည့်မရှိဘူးဝိကုပ္ပနိတိဒိဋ္ဌာဆိုတော့ကိုယ်ခန္ဓာကိုပြောင်းလဲတာမျိုးပြောင်းအောင်လုပ်တာမျိုးမြေလေးကိုမိုးပြန်တာမျိုးဒါမျိုးတော့မပြကောင်းဘူးဒါပေမဲ့ဒီဒိဋ္ဌာနဲ့ ဒိဋ္ဌာနဲ့ဒိဋ္ဌာနေတိတကူမျိုးကြတော့လုပ်လို့ရပါတယ်ဒါကသူကပြောင်းလဲတာဟိုဟိုလိုကြီးပြောင်းလဲတာမဟုတ်စိတ်ထရဒိဋ္ဌာလိုက်တာအဲ့ဒါနဲ့တော့ဒီမြတ်ကရုတ်ခွဲလေးကရှုကရုတ်ခွဲလေးဖြစ်ပါစေဒိဋ္ဌာဟောကလေးမလေးကလည်းသဘောကျဒါလေးကလက်လက်ပျော်ပါတော့ပျော်ပါတော့ဘာဖြစ်ပြန်လဲဆိုတော့အဲ့တော့ဘွဲတော်လုံချုံရင်ဝန်တန်းတွေကဒီလောက်ဆင်းရဲတဲ့ကလေးမလေးဒီလိုရွှေပန်းကိုဘယ်နည်းနဲ့မှ ဟုတ်လားတဏ္ဍာရှင်ရတာမဖြစ်ဘူးခိုးတာပဲဖြစ်ရမယ်ဒီကဖန်ခံရရင်အဲ့လိုဖြစ်တာနောက်ရမလဲကြရှင်မြတ်ကြီးဆုံးခံကြွားကြွားတဲ့အခါကျတော့ဇောကကလေးကမတွေ့ဘူးမိဘတွေကငိုကြွေးနေတာတွေ့လို့မိတာပေါ့အရှင်ပြာအရှင်ပြာမနေတဲ့ရွှေကြီးကိုကလေးကြောင့်မို့အာနာမေဖွဲ့စီတဲ့တမိငယ်လေးဖန်စီခံပါလေဗျာအဲအဲ့ဒီလိုလားရှင်မြတ်ဆုံးခံ လှည့်လေလှည့်လေပြီးတော့ဘယင်နန်းတော်လိုက်ဘယင်နန်းတော်ကြွားတော့အနန္တော်ရောက်တဲ့ခါကျတော့အိမိတရာမင်းညာရှင်မြတ်ဘာကိစ္စကြွားလာပါဗျာဒီဟာထိုင်ခင်းနေပြီးရှစ်ခုကတော့တောင်းပါအဲ့မှာမေးပါတယ်။ဒါကြောင့်ငါရဲ့ကပ္ပိယကာရကမိသားစုနော် သူရဲ့သားသမီးတွေကို ဖန်ဆီးကြတယ်လေ။သူမိဘတွေဘာကြောင့်မို့ဖန်ဆီးကြလဲ အာဇီခံတယ်အဲ့မှာမင်းကြီးရှောင်းမမဗျာအရှင်ဘုရားရဲ့ကဗိကကဗိယကကဒါလောက်တန်ဖိုးရှိတဲ့ပစ္စည်းသူဆင်းရဲတာဘယ်နည်းနဲ့မှမရှာနိုင်မှာမရှိနိုင်မှာခိုးလို့ပဲရတာဖြစ်ပါလေဒါကြောင့်ပန်းစီထိမ့်သိမ်းရခြင်းဖြစ်ပါလေဟောအဲ့ဒီလိုလားရှင်မြတ်ကြီးအိမ်မှာဘာလုပ်လဲဆိုဘုရားနန်းတော်ကြီးကိုဒိဋ္ဌာန်လိုက်တာရွှေနန်းတော်ကြီးဖြစ်ပါစေလို့ဒိဋ္ဌာန် အဲ့မှာရောင်တလဲလဲရွှေတွေထွက်ပြီးနန်းတော်ရတောက်ပါတောက်ပါလာတယ်ကဗျာအဲမင်းကြီးနန်းတော်ရရွှေတွေပြည့်ပြီးတော့ဝင်းဝါတောက်ပါနေတယ်ဟုတ်လားဘယ်လိုဖြစ်တာတော့ဘယ်ရရလဲဒီလိုမျိုးအဲ့ကြမှာဖိမိသလားမင်းကြီးမှန်ပါဗျာတပည့်တော်နားလဲသဘောပေါက်ပါပြီဗျာရှင်ဘုရားရဲ့ တကူတော့အာနုရောကြောင့်ဒီလိုဖြစ်တယ်ဆိုတာကိုရှောက်ထားတယ်ပေါ့ဗျာအဲ့လိုနဲ့ဒီကလေးမလေးကိုပြန်လွတ်ပေးလိုက်တော့ဒါရှင်မြတ်ရဲ့ဟုတ်လားလူသားတွေပေါ့တတ္တဝါတွေပေါ့မေတ္တာကရုဏာကြီးမားစွာနဲ့ဆောက်ရှောက်တဲ့အချက်တွေနော်အပြောဆိုကြမ်းပေမဲ့လို့ဟုတ်လားရှင်ဒုက္ခရောက်တဲ့မိသားစုတွေပေါ်မှာရှင်မြတ်ကြီးအဲ့လိုဆောက်ရှောက် ဒါတော့ကောင်းတဲ့အမှုကျင့်နေပေါ့ဗျာအဲ့တော့ဘုန်းကြီးတို့ဒီနေ့ဒီချိန်ကာလမှာကြတော့ဗာလဲဆိုတော့တိုင်းပြည်လည်းမကောင်းတိုင်းပြည်မကောင်းတော့မကျေနပ်တာလည်းရှိတော့ဆဲကြဆိုကြဒါတွေလည်းမလုံးဆဲကြမအောင်လှုပ်လို့ခုနကမစိုးရင်ဆရာတော်ကြီးဆုံးပါလေးနဲ့ကြည်လိုက်နော်မကောင်းတာဆိုရင်လှုပ်ခြင်းပေမဲ့လို့ပေးပြီးတော့မလှုပ်နိုင်ကြမယ်မကောင်းတဲ့အပြုမှုတွေဆိုရင် ဘာဖြစ်လို့ကိုယ်ကိုယ်တိုင်လည်းမကြိုက်ရင်ကိုယ်ကိုယ်တိုင်လည်းမလုပ်နိုင်ဘူးဆဲတယ်ဆိုတယ်အပြစ်တင်တယ်ချိန်မောင်းတယ်ကိုယ်ကိုယ်တိုင်မကြိုက်ရင်ကိုယ်ကိုယ်တိုင်လည်းမပြောဘဲနေရမယ်မကောင်းတာဆိုရင် ပြောချင်မယ်မလို့ပေးပြီးတော့မပြောဘဲနေနေအောင်စားကြမယ်နော်မကောင်းတဲ့အတွေးတွေအကြမ်းတွေမဟုတ်တာတွေတွေးတာတွေကြမ်းတာတွေနော်မကောင်းတာဆိုရင်ကြံရင်တွေးချင်မယ်မလို့ပေးပြီးတော့မတွေးဘဲမကြမ်းဘဲနေရမယ် သေပြီးလောက်အောင်ပါပဲစာပိုင်းအဲတော့ကောင်းတာဆိုရင်မလောက်ချင်ပဲပေပြီးလောက်မယ်တရားသင်တာနေမတက်ချင် ပေပြီးတက်ရမှာပဲတက်ပါများရင်ဒါကိုကနားလေးလာမှာပဲစာပိုင်းတော့နားမလဲတက်ပါများမှာလေးလာလေးလာပါများမှာနားလဲသဘောပေါက်တာပဲဘုန်းကြီးတို့ဘုန်းကြီးတွေလည်းဒီတိုင်းပဲအမျက်မပြတ်လေးလာနေမှာဘယ်ရာဝတ္ထုမဆုံးဘယ်ရာမဆုံးပေါ့စာပေမှာပဲဖြစ်ဖြစ်အကျင့်ဆရဏပဲအများတိုင်းကျင့်နေမှာ စာပေမှာလည်းအများအားလေ့လာနေမှအဲ့ဒါကောင်းတာဆိုရင် မလောက်ချင်ဘူးလို့ပေးပြီးလောက်အောင်အဲသင်္นานနေပြက်တဲ့ခါတော့ပြက်မှာပေါ့ဒါပေမဲ့လို့ပြက်တဲ့အားတွေကို ပြန်ပြီးစာထုတ်နားထောင်တာပြန်တက်တာပြန်လေ့လာတာဒါမျိုးလုပ်မယ်ဘုရားရှိခိုးတရားထိုင်နေတယ်အမြဲမပြတ်လှုပ်ဖို့လုပ်တယ်ဘယ်လောက်လုပ်ရမယ်လို့ဘုန်းကြီးမပြောလို့မြဲမပြတ်ရအောင်လို့ပေးပြီးတော့လို့အာဒီချိန်မှာပြောင်းတဲ့ချိန်အာဒီချိန်မှာတရားနာချိန်အာဒီချိန်တော့ဆုံးလောင်းတဲ့ချိန် ဒီချိန်တော့ဆွန့်ကပ်တဲ့ချိန်ဟုတ်လားဘုရားဆွန့်တော်ကြီးဆွန့်တော်ကတာလို့တောက်တော်ကြီးကတာလို့ပန်းကြီးချံကတာလို့ဒုမတန်ကတော့များဆွန့်လောင်းတာလို့ဟာဒီချိန်မှာတန်ကတွေဆွန့်လောင်းပြီးပြီးလောက်ရမှာပဲကောင်းတယ်လောက်တယ်ဖြစ်နေကောင်းတာဆိုမလောက်ချင်ပဲပြီးတစ်ခါတလေပြင်းတာတွေညင်းငွေတာရှိတော့အဲ့ဒါပြီးပြီးလောက်ရမှာပဲဘုန်းကြီးတို့တင်တာတွေလည်းတည်တမ်းစူးစမ်းပြီးတင်ရမှာပဲနော်ခါတလေနေမကောင်းလို့ စိတ်ကလေးလံပင်ပန်းထိုင်မှမိမယ်ဘုန်းကြီးစူးစမ်းပြီးသင်ခဲ့ပါအဲ့ဒီလိုပဲပေပြီးလုပ်ရမှာပဲဒါကောင်းတဲ့လုပ်ငန်းတွေဖြစ်နေတော့ကောင်းလာဆိုရင်မပြောချင်ပေမဲ့ပေပြီးပြောချိုးသားပြောမယ်မမကန်ကပရမပြောနေအောင်စူးစမ်းမယ်နော်ဒုတိယပါလဲချိုးသားအောင်ပြောနေအောင်စူးစမ်းမယ်တတိယဒီချိုးသားတဲ့စကားပေါ်မေတ္တာဓာတ်တွေပေါင်းပြောနေအောင်စူးစမ်းမယ်ကောင်းလာဆိုရင်မပြောချင်ဘူးပေပြီးပြောအောင် ပြောကြည့်ပါလို့မေတ္တာတန်နဲ့ပြောလူတိုင်းသဘောကျတာတိရိစ္ဆာန်လေးတွေကစသဘောကျတယ်သူ့ကိုလည်းမေတ္တာတန်နဲ့ပြောမယ်ဆိုမယ်ခေါ်မယ်ဟုတ်သဘောကျတယ်ကောင်းတာဆိုရင်မကြံရင်မတွေးရင်ပေးပြီးကြံတွေးအောင်ဒါတော့တရားအလုပ်တွေနဲ့ဆိုင်တော့ဒီတိုင်းလေးမကောင်းတာကြီးမကြံမအောင်မတွေးပါဘူးဒီတိုင်းကြီးလုပ်လို့မရပါဘူးဘာဝနာတစ်ခုခုနဲ့ထိန်ရမယ်စိတ်ကဘာဝနာတစ်ခုကို လုပ်နေရမယ်ဘာဝနာတစ်ခုလုပ်နေစိတ်ကထိန်မိတာဖြစ်သွား ဘာဝတိတိဝတ္တဝတိတိတိဘာဝနာဆိုစိတ်ဓာတ်တွေကြည်ကြည်အောင်မြင်မြအောင်နော်ပြုလုပ်တာဘာဝနာပဲအာယုန်တစ်ခုထဲမှာကတ်နေရောဘုရားကုံလုံးပွားဘုရားကုံလုံးမှာစိတ်ကကတ်နေအောင်လို့မကောင်းတဲ့တွေးတွေမဝင်တော့မေတ္တာပွားမေတ္တာကိုစိတ်ကကတ်နေဒီပေါ်မှာအာယုန်ရောက်အောင်ပွားအာတုအာနာမနာအတုရအာနာမနာပေါ်စိတ်ကကတ်နေအောင်လို့ဓကမနာအတွင်းဓကမထံပေါ်မှာကတ်နေအောင်အဲ့ဒါဆိုရင်ကိလေသာနိဝရဏတွေမဝင်တော့ဘူးပေါ့ တွေးကြည့်ပါတယ်ဆိုတော့တော့မတွေးတွေးလို့မရဘူးဝိပဿနာဉာဏ်ပိုင်းနေဆိုရင်ဟောအထက်အထက်ဉာဏ်နေသင်္ကာရုပ္ပခဉာဏ်နေဆိုရင်ဘယ်တွေးရလဲတွေးလို့မရဘူးဒီမှာပြန်ပြန်ကပ်တော့အဲ့လိုအလေးကျင့်ရအောင်လို့အသိဉာဏ်နဲ့တပြည့်တပြည့်မြင့်အောင်လုပ်ရမယ်သမထပိုင်းနေဆိုလဲတမာရီရောင်အထုပ်ပြီးတော့မှဇာရောင်အထုပ်ဝိပဿနာပိုင်းတွေ သွားမယ်လောကုတ္တကုသိုလ်မဲ့ညာခုံညာရအောင်လောကုတ္တကုသိုလ်တွေရအောင်လုပ်မယ်ဆိုရင်လည်းဒီဥပဒနာညာနဲ့ဖြောင်းမြဲမပြတ်စူးစမ်းအထောက်အထောက်အထောက်ရင်းနဲ့ကိုယ့်ရဲ့လိုအပ်ချက်တွေလည်းသိမြင်လာတယ်ဘယ်လိုလုပ်မှတိုးတက်မယ်ဆိုတာလည်းသိလာတယ်အရောကောင်းတာဆိုရင်မကြမ်းခြင်းမတွေးခြင်းမလို့ပေးပြီးကြမ်းတွေးရမယ်ဆိုမစိုးဆိုတော့ပြရမိတ်ပါအဲ့တော့ဘုန်းကြီးတို့ဒီနေ့သင်ပြပေးတဲ့တရားတော်များကိုသင်ကြားတဲ့အတိုင်း လိုက်နာကျင့်ကြအထောက်နိုင်ကြပြီးမညာဖုန်ညာနိဗ္ဗာန်ကိုရလို့ရောက်လည်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။ဆရာဘုရားပြည့်စုံနဲ့ပြည့်စုံပါစေရှင်ဘုရား။အာတုတာတုတာတု